တရက်၈လ2020ခုနှစ် Quantum Buddhist USA မှာ ကြီးမှုကျင်းပတဲ့အမေရိကန်ပြည်ထောင်စုနဲ့အားလုံးသောကမ္ဘာရရမှာရှိကြတဲ့အားလုံးသောတရားနာပရိသတ်တရားဓမ္မပေါင်းသူတော်ကောင်းတို့တွေကိုဒီနေ့ရသော်ဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့တဲ့တရားဥဒေသနာဓမ္မစကြာအဲ့ဒီဓမ္မစကြာတရားဒေသနာတော်မြတ်ကြီးကို ဦးဇင်းတို့တရားတော်မှာအပေါင်းသူတော်ကောင်းတို့ဦးဇင်းဒီနေ့ဆွမ်းနိုင်သမျှဟောပြပေးပါမယ်အားလုံးရသော်ဖျက်ခြင်းကိုရောမြတ်ကြီးရဲ့တရားဒေသနာတော်တွေကိုအာယုံတစ်ပါးစိတ်မသွားပဲနာယူပြီးတော့နှလုံးသွင်းပြီးတော့နားထောင်ကြည်ညိုကြပါကုန်လောဓမ္မစကြာတရားဥဆိုတာဖျားရှင်ကိုတော်တိုင် ဂင်္ဂါဝါလူသဲစုမကပွင့်တော်မူကြတဲ့ဖရာရှင်တိုင်းဖရာရှင်တိုင်းဟောတော်မူတဲ့ဒေသနာဖြစ်ပါတယ်လေးတဲ့နဲ့ငါးဝါကာလပတ်လုံးဟောကြားတော်မူခဲ့တဲ့ဒေသနာတော်တွေကိုအကုန်လုံးပြန်ချုပ်ကြည့်ရင်လဲအခုဒီနေ့ဟောတဲ့သစ္စာ၄ပါးကိုပဲပြန်ဆိုက်ရပါတယ်အဲ့ဒီသစ္စာတရားကို နှစ်တွေအသင်ချေအနန္တကြာမှတခါတလေကဘာပေါင်းမြောင်များစွာကြာမှဒီသစ္စာတရားဆိုတာကြားရတယ်အမတန်မှကြားရခဲ့နားရခဲ့တဲ့တရားတော်ဒီကဘာမှာကံကောင်းလို့ဖះငါးစုပွင့်တဲ့ကဘာမှာကြုံလို့အခုလေးစုသောဖះရှင်ကိုရောမြတ်ကြီးတွေဒီသစ္စာတရားတွေဟောပြီးတော့သွားကြပြီ အဲ့ဒါတော့လောကကြီးမှာသစ္စာတရားဆိုတာအရှိတရားကြီးဒါပေမဲ့အဲ့ဒါဟာဒါဟာသစ္စာပါလားလို့သိနိုင်တဲ့ဉာဏ်မရှိကြတာဘုရားရှင်ကိုရောမြတ်ကြီးတွေပေါ်လာတဲ့အခါကျမှဒါသစ္စာတရားပဲလို့သိနိုင်တာမြင်နိုင်တာဘုရားရှင်ကိုရောမြတ်ကြီးဟောလို့ဒါကြောင့်မို့မြတ်စွာဘုရားဓမ္မစကြာတရားဦးဟောခဲ့တဲ့ နေသားလေးကိုအကျဉ်းချုပ်ပြီးတော့ဥစဉ်ပြောရရင်တော့ရသော်ဖရာအလောင်းတော်တိဋ္ဌထမင်းသားစီးသိမ်အာယုံကာမဂုဏ်နေနဲ့အသက်20နဲ့9နှစ်အထိနန်းတော်ကြီးထဲမှာပျော်ပျော်ပါးပါးနဲ့နေခဲ့ပါတယ်အဲ့ဒီနန်းတော်ကြီးထဲမှာလွေဥရုဆောင်းဥရုမောဥရုဆိုတဲ့ဥရု၃ပါးမှာနေလို့ရတဲ့ဗိမာန်နေနော်ဥယျာဉ်နေအဆောက်အုံနေနဲ့ မောင်းပါတယ်မိဖုရားတွေမြောက်များစွာနဲ့နေထိုင်ခဲ့တဲ့နေရာကနေသူဟောသူနာသူတေယဟန်ဆိုတဲ့အဲ့ဓာတွေမြင်ပြီးတော့တံဝေကရပြီးတော့တောထွက်တောထွက်ပြီးတော့ဦးဇင်းတို့အဲ့ဒီခေတ်ကနာမည်ကြီးတဲ့ဆရာတွေလိုက်ရှာတယ်အာလာရယသိတို့ဥဒကယသိတို့ အဲ့ဒီဆရာကြီးတွေထာမနိခံပြီးတော့ကျင့်တော်လည်းပဲဗြမဘုံရောက်နိုင်တဲ့အဆင့်ပဲရှိတယ်။အိုနာတိမလွတ်နိုင်သေးဘူး။အဲ့ဒါနဲ့ဒီကျင့်တွေဆက်ကျင့်တွေလည်းအိုနာတိမလွတ်ဘူး။ငါလိုချင်တာအိုဒုက္ခနာဒုက္ခသေဒုက္ခဆိုတော့အဲ့ဒီဒုက္ခတွေလွတ်တဲ့နေရာကိုငါရောက်ချင်တာ။အဲ့ဒီအိုနာတိဒုက္ခတွေလွတ်တဲ့နေရာရောက်ဖို့ရာအတွက် ကြိုးစားပြီးတော့ရှာအောင်မယ်ဆိုပြီးတော့အဲ့ဒီကနေပြီးတော့ရာဇဂျိုမြို့ရာဇဂျိုမြို့ကနေပြီးတော့အဲ့ဒီမှာအခုဥရုဝေလတော်ဥရုဝေလတော်မှာရောက်ပြီးတော့ကြံ့လိုက်တာကိုကိုကိုတခါတည်းတခါတလေနှာခေါင်းနေနားတွေလေရှူပေါက်တွေအကုန်ပါဇက်တွေအကုန်ပိတ်ပလိုက် လေတွေဟာအတွင်းကလေရလည်းအပြင်ထွက်မရအောင်အပြင်ကလေရလည်းအတွင်းဝင်မရတော့တခါတည်းအဲ့နာမှာမူမေလဲအဲ့ဒီကနေမှတခါတည်းရန်ကြတော့တစ်ပင်ဘောကတစ်သီးလေးကျွေကြတာတလုံးကိုစားတယ်အဲ့ဒီတလုံးစားပြီးကျင့်တယ်လိုက်ကောက်နေရတာဒုက္ခများပါတယ်ကဲငါ့အပေါ်ကြရင်ကြတဲ့တစ်သီးစားမယ်ဆိုကြတဲ့တစ်သီးစားမကြရင်မစားဘူး အဲ့ဒီလိုနဲ့သစ်သီးလေးတစ်လုံးပဲလေးတစ်စီသာလောက်စပြီးတော့တခါတည်းနေမနာညမနာကြိုးစားခဲ့တာတခါတလေမူမေ့ပြီးတော့လဲနေလို့နတ်တရားတော့သူခမဲတော်ကြီးဒီသွားပြီးတော့အတင်သားတိတ်တတ်တာတော့ဖရတော့မဖြစ်ဘူးဟိုမှာသေသွားပြီဆိုပြီးတော့သွားပြီးတော့အဲ့ဒီလိုတိုက်ခံတော့ခံရတယ်ဒါပေမဲ့ဖရအလောင်းတော့ သဗ္ဗညုတရွှေဉာဏ်ရှင်ဖြစ်မဲ့ပုဂ္ဂိုလ်ဘလို့နီးနာမှာမသိဘူး6နှစ်လုံးလုံးနဲ့ဒုက္ခရစရိယအကျင့်ခက်ခဲရင်ရင်တာမန်လူတွေမလုံနိုင်တဲ့အကျင့်မျိုးအဲ့ဒီအကျင့်မျိုးကြီးကိုအပြင်းအထန်ကျင့်ခဲ့တယ်ကျင့်ခြင်းလို့တော့မဟုတ်ဘူးဝတ်ကြွေးကြောင့်ကတ္တဗဘုရားရှင်ကိုရောမြတ်ကြီးပွင့်ထွန်းတော်မူတဲ့အချိန်တုန်းက ဖရာအလောင်းတော်ဇောတိပါလတရောသားဖြစ်တဲ့အချိန်မှာသူ့ရဲ့တငယ်ချင်းငါကတ္တဗဖရာရှင်ထံသွားရအောင်လာသွားပြီးကြောရအောင်လို့အဲ့ဒါခေါ်တဲ့ဟာကိုမင်းတို့ဖျားဖြစ်အောင်ဘယ်လောက်ကြင်ရတာတော့လို့မေးတာ6ရက်လို့ပြောတာဖျားဆိုတာလွယ်တာမှတ်လို့ကွာဖျားဖြစ်ဖို့ဆိုရင်ငါ6ရက်လဲကြက်နိုင်ပါတယ်လို့ဝစီလေးနဲ့သွားပြီးတော့ပြမမိလိုက်တာဖျားပေါ်မှာ အဲ့ဒီပြမမိလိုက်တဲ့ဝိုကျွေးကြောင့်တရားသူမရဘဲနဲ့ပတ်ချာလဲပြီးတော့အဲ့ဒီလမ်းကိုအမှားကို အမှားမှန်းလည်းမသိခဲ့ဘူးတဲ့ကျင့်နေတာမရမချင်းကျင့်မယ်ဆိုတဲ့ဖရာအလောင်းတော်ကြီးရဲ့ဇွဲတတ္တိနဲ့အခါတဲ့အယောကြည်ကြည်အရေခန့်ခန့်ငါရဲ့1 byte ကိုကင်ရင်နောက်ကြောကိုထိတယ်တဲ့နောက်ကြောကင်ရင်လည်း1 byte ထိတာပါပဲပိန်ချုံပြီးတော့တကောလုံးကိုအယုတ်ဖြိုင်ဖြိုင်ကြနေအောင်ကျင့် အဲ့ဒီလောက်ကျင်းတော့ဘေးနားမှာလာလာပြီးတော့အလုတ်ကျွေးပြုတ်နေကြတဲ့ပင်ဆောက်ဝက်ကြီး၅ဦးဆိုတဲ့ကွန်းတင်ညာတို့ကတိတ်တထမင်းသားဟာဧကံမောက်ချဖျားဖြစ်မယ်လို့မွေးမွေချင်းဟောခဲ့တဲ့ကွန်းတင်ညာအဲ့ဒီကွန်းတင်ညာပုံနာကဖျားအလောင်းတွေတော်မထွက်ခင်ကြောပြီးတော့သူတို့ကတောထဲမှာရောက်ပြီးဖះအလောင်းတော်ကိုသေချာပေါက်ဖះဖြစ်မယ်ဆိုပြီးတော့သူတို့ကလာစောင့်နေကြတာ အဲ့ဒီလာဆောက်နေကြတဲ့ကွန်းတင်ညတို့အုပ်စုကလည်းတတ်နိုင်တာတွေလာပြုစုပေးကြဆောက်ရှောက်ပေးကြရင်းတော့ဖရာအလောင်းကလည်းအပြည့်ထန်ကျင့်နောက်တော့ဖရာအလောင်းတော့ဝိုကျွေးကကုန်ပြီ6နှစ်ပြည့်အဲ့ဒီတော့ဒီအကျင့်မြတ်ကြီးအပြည့်အထံကျင့်နေသောအဖြစ်ငါရမှာမဟုတ်ဘူးဘာလေးသွားတတိယလဲဆိုတော့ငငယ်တော့ကခမဲတော်ကြီး လက်ထွန်မင်္ဂလာပွဲကျင်းပနေတဲ့အချိန်မှာဒီသားတော်တိတ်တထမင်းသားကို အထိန်တော်တွေကတစ်ပင်အောက်မှာခြာပြီးတော့အဲ့ဒီမှာအိတ်နေလို့အသာလေးခြပြီးတော့သူတို့ကဝိုင်းပြီးတော့အဲ့ဒီမှာလက်ထွန်မင်္ဂလာပွဲကြည်နေတဲ့အချိန်မှာဖះအလောင်းတော်လေးကနှိုးပြီးတော့အတိတ်ဘဝကပါရမီအဟုံကနှိုးဆော်တော့တရားထိုင်ခြင်းစိတ်ပေါက်လာတာတရားထိုင်ခြင်းစိတ်ပေါက်လာတော့တင်မလေးခွေပြီးတော့ နာသီဝမှာလေလေဝင်နာတိထွက်တာတိဝင်နာတိထွက်တာတိတိနေလိုက်တဲ့အချိန်မှာပထမဇန်တိဆိုက်သွားတယ်ခန္ဓာကိုယ်ကလည်းကောင်းငင်မော်ကြွတက်သွားတယ်အဲ့ဒီမှာထိန်းတော်တွေကပြန်လာပြီးလာကြည့်လိုက်တဲ့အခါကျတော့တရားထိုင်နေတဲ့ကောင်းငင်ပေါ်မှာမြေကြီးကနေလွတ်ပြီးတော့တရားထိုင်နေတဲ့တိဋ္ဌထမင်းသားမြင်တော့ဖာခမဲတော်ကြီးသွားခေါ်ဖာခမဲတော်ကြီးကအော် ထိုးချလိုက်တဲ့သားတော်ပါလားဆိုပြီးတော့အဲ့ဒီအချိန်တော့မှရှစ်ခိုးဥချခဲ့တယ်သူ့ရဲ့သားတော်လေးပေါ့အဲ့ဒီတုန်းကအာထုတ်ခဲ့တဲ့ပထမဇန်ထိရောက်သွားတဲ့ပီတိချမ်းသာနော်ဝိတက်ဝိစာရပီတိဒုက္ခဧကကတတောင်ပြေမြောက်ပြေပြန့်လွင့်နေတဲ့စိတ်တွေအဲ့ဒီစိတ်ကိုလည်းပယ်လိုက်တယ် သုံးတတ်နေတဲ့စိတ်အဲ့ဒီစိတ်ကိုလည်းတဆင့်ပဲဝိတက်ကိုပဲတယ်ဝိสารပဲတယ်ဝိတက်တယ်သုံးတတ်တာတွေမရှိဘူးပြန့်လွင့်နေတာမရှိဘူးစိတ်ကလေးကငြိမ်အေးပြီးချမ်းသာအဲ့ဒါပီတိဩဒီပီတိကလည်းပဲပီတိကိုပဲပတ္တတိဆိုတော့ပီတိပဲပြီးတော့ပတ္တတိငြိမ်အေးတာလေးအဲ့ဒီငြိမ်အေးတာလေးကိုလည်းတစ်ခါပယ်လိုက်တော့ပီတိပတ္တတိအကုန်ပယ်လိုက်တော့ဧကကတာဆိုပြီးတော့အဲ့ဒီမှာကြာသွားတော့ငြိမ်အေးပြီးတော့အဲ့ဒီမှာ အဲ့ဒါဇန်အင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ပထမဇန်ဆိုတော့စိုက်သွားတာအဲ့ဒီနေရာလေးကိုငငယ်တုန်းကရာဘူးခဲ့တဲ့အချိန်လေးကိုတတိယပြီးတော့အော်ငါအဲ့ဒီကမ္မထံကိုငါပြောင်းရှုတော့မယ်အဲ့ဒီအာနာပါနကမ္မထံကိုပြောင်းရှုဖို့ရာကတော့ငါအစာအသောက်ပြန်ပြီးစားမှရမယ်ခန္ဓာကိုယ်ကြီးကအခုပင်မနွမ်းနယ်နေပြီအယောကျင်ကျင်အရေခန့်ခန့်ကြင့်ခဲ့ရတာကြီးက ပင်ပန်းနွားနယ်နေတော့အဲ့ဒါကိုငါပြန်ကျင့်တော့မယ်ဆိုပြီးတော့ပြန်ပြီးတော့ကျင့်ဖို့ရာအတွက်အဲ့ဒီမှာဆွမ်းကန်ထွက်ပါတယ်ဆွမ်းကန်စားတဲ့အချိန်အမတန်မှပြင်းပြင်းထန်ထန်ကျင့်မှသာလျင်ဒီလိုဒုက္ခလွတ်ရာရောက်မယ်လို့ပင်စဝဂီငါးဦးတို့ကယုံကြည်ထားကြတဲ့ပုံကိုယ်တွေအခုတော့အဲ့ဓာတွေစွန့်လွတ်ပြီးတော့တခါတည်းဒီမှာ ဆွန့်ခံအကျင့်တွေကြက်ပြီဆိုတော့သွားပြီယုံကြည်ချက်တွေပျောက်သွားပြီတိုက်တထမင်းသားတော့ဘုံကြီးဖို့လတ်လာပါရဖို့ပဲကြံတော့မယ်တရားတော့ရတော့မှမဟုတ်တော့ဘူးကဲသူနာနေလဲအလကားပဲငါတို့သွားကြစို့ဆိုပြီးတော့ဗုဒ္ဓဂါယာကနေဗာရာဏသီမြို့ဆိုအဝေးကြီးပဲအဲ့ဒီဗာရာဏသီမြို့အထိကိုကြွသွားတာမြတ်စွာဘုရားလက်ထက်ကလည်း9ရက်10ရက်လောက်မြတ်စွာဘုရားလည်း9ရက်လောက် ဒါခရီးနှင်ခဲ့ရတယ်ကြွခဲ့ရတယ်အဲ့ဒီခရီးဟာဩတခါတုန်းကဦးဇင်းတို့အိန္ဒိယမှာ နေတုန်းကထိုင်းကသီလရှင်တစ်ပါးရှိတယ်သီလရှင်ရလို့တော့မဟုတ်သူကစပင်ကတော့ဆတောက်လေးထားတာဝတ်တာတော့သီလရှင်ဝတ်စုံနေနဲ့တာဝတိမှာလည်းเจ้าကြီးတွေအကြီးကျယ်ကြီးတွေပဲအရန်အောင်မြင်တယ်အဲ့ဒီအမျိုးသမီးဥပတိကဘလို့ပဲခေါ်မလားတော့သူတို့ကတော့မသိဘူးအဲ့ဒီအမျိုးသမီးလူပေါင်းတထောင်နဲ့ဗုဒ္ဓဂယာနဲ့အဲ့ဒီဗာရာဏသီ မြတ်စွာဘုရားတရားဟောတဲ့ခရီးကိုသူတို့လည်းကိုယ့်ရဲ့တီတီချီချင်လျှောက်တယ်ဆိုပြီးတော့တခါတွေ့လိုက်သေးတယ်မြတ်စွာဘုရားအဲ့ဒီခရီးကိုမြတ်စွာဘုရားချီချင်ကြွလာအဲ့တော့သောသောပြောသလိုပိဿဝက်က၅ဦးတော့အဲ့ဒီလောက်ဝေးတဲ့ဗာရဏသီမြို့ကိုကြွသွားတာအဲ့ဒီမှာနေပြီးတော့မြတ်စွာဘုရားအလောင်းတော်ကလည်းအဲ့ဒီအချိန်မှာဘုရားမဖြစ်သေးတော့ဒီကဆုံလကဆုံလမပြည့်ခင်လေးပေါ့မပြည့်ခင်လောက်မှာအကျင့်ပြောင်းပြီဆိုတဲ့အချိန်ကျတော့ အဲ့ဒီမှာဟိုကလည်းထွက်သွားပြီထွက်သွားတဲ့အချိန်ဘုရားအလောင်းတော်ကလည်းအဲ့မှာဆွန့်ခံစားနောက်ဆုံးကဆုံလာပြီးနေ့မှာသူဇာတာကတ်တဲ့ခဏနိုးစွမ်းကိုဖုံးပေးပြီးတော့လှူဒန်းတဲ့ရွှေခွက်ကိုအဲ့ဒီမှာနေရင်စရာမြစ်ထဲမှာငါဧကံမောက်ချဖျားဖြစ်မှာဆိုရင်ဟောဒီရွှေခွက်ဒီရေဆံတို့တက်ပါသေးသားဆိုပြီးတော့အဋိဌံပြုတ်ပြီးတော့မှရေရွှေခွက်ကိုချလိုက်တဲ့အချိန်ရွှေခွက်ကအောက်မမျောပဲအထက်ဆန်တက်သွားတယ်အဲ့ဒီကြတော့မှ ဘုရားအလောင်းတော်ဟာညနေခင်းကြတော့အခု body ပင်ရှိတဲ့နေရာကိုသွားပြီးတော့ body ပင်အောက်မှာတင်မလင်းခွေပြီးတော့အဲ့ဒီအချိန်မှာဘုရားအလောင်းတော်တွေရဲ့နောက်ဆုံးဖြစ်ပေါ်လာတဲ့စိတ်အဲ့ဒီစိတ်ကဘာစိတ်လဲဆိုတော့ဖယားမဖြစ်သမျှဟောဒီပလင်ကိုမဖြုတ်တော့ဘူးတဲ့အဲ့ဒါဖယားရှင်တိုင်းဖယားရှင်တိုင်းဟာနောက်ဆုံးအဲ့ဒီလိုစိတ်မျိုးဖြစ်ပေါ်လေရှိတယ် သဗ္ဗညုတရွှေညံတော်ရဖို့လွယ်လွယ်လေးနဲ့မရဘူးနော်စိတ်ကိုအဓိပတိတတ်လိုက်တာစိတ်တာဓိပတိဝိရိယဓိပတိစန္ဒာဓိပတိဆိုတဲ့အဓိပတိတွေအကုန်တတ်ပလိုက်တာဟောဒီတရားမှမရသမျှဖယားမှမဖြစ်သမျှသေခြင်းသေဘက်စေတော့ဟောဒီပလင်ကိုငါလုံးဝမှမဖြုတ်ဘူးဆိုပြီးတော့အဲ့ဒီမှာတခါတည်းအတိတ်ထံပြီးထိုင်လိုက်တာထိုင်လိုက်တဲ့အချိန်အနှောင့်အယှက်ဝင်တာပဲ မာနမင်းကြီးနဲ့နတ်စစ်တီတွေအကုန်ရောက်လာပြီးတော့တခါတည်းပြက်ခတ်တိုက်ခိုက်အကုန်လုံးလုပ်တယ်မေတ္တာပါရမီအခြေခံပြီးတော့ဒါနပါရမီသီလပါရမီပါရမီ7ပါးငါဖြစ်ကျင်ရတာတွေဟာတပ်ပင်ညုဒ္ဒရွှေညံတော်ရဖို့အဲ့တော့ကဘာမြေကြီးကိုတတ်တယ်ပြုတ်ပြီးတော့လောက်လိုက်တဲ့အချိန်ကဘာမြေတုံဖေးပြီးမာနနဲ့စစ်သီးတော်တွေအကုန်ထွက်ပြေးအဲ့ဒီကြတော့မှ ဝင်လေထွက်လေဝင်တိုင်းသည်ထွက်တိုင်းသည်နာသီဝမှာလေလေဝิญဉ်ဝင်တာကိုသိတယ်ထွက်ရင်ထွက်တာကိုသိတယ်အခုတလောကလုံးမှာရှိနေတဲ့လူတွေတလိษံတွေကအစအကုန်ရှူးနေရတာပဲလေလေကဝင်နေတာထွက်နေတာပဲဒါပေမဲ့အဲ့ဒီပေါ်ကိုတတိထားတဲ့ပုဂ္ဂိုလ်မရှိကြဘူးအဲ့ဒီတတိမထားလို့တမာတိတွေမရတမာတိမရတော့ပညာမရဘူး အဲ့တော့ဦးဇင်းတို့ဖះအလောင်းတော်တိဋ္ဌထမင်းသားကတော့အဲ့ဒီငယ်ငယ်တုန်းကသူမှတ်ခဲ့တဲ့ဝင်လေထွက်လေကမ္မထမ်းလေးကို အာယုံပြန်ယူပြီးနာသီဝါမှာလေးလေးဝင်နာသည် ထွက်တာသည်ဝင်နာသည် ထွက်တာသည်ဝင်တိုင်းသည် ထွက်တိုင်းသည်ဝင်တိုင်းသည် ထွက်တိုင်းသည်ကိုမှတ်ရေးမှတ်ရေးမှတ်ရေးမှတ်ရေးနဲ့အဲ့ဒီကနေပြီးတော့စိတ်ကတည်ကြည်ပြီးတော့ပထမဇန်ဟော ဒုတိယဇံတတိယဇံစတုထဇံဟောဇံนี่အကုန်ရအဲ့ဒီစတုထဇံရပြီးတဲ့အချိန်မှာပဲတမာရီအားတွေကအရန်ကောင်းသွားပြီတဲ့စတုထဇံဆိုတာအသက်ရှူတာတော်မှအဲ့ဒီဇံရောက်သွားရင်အသက်ရှူမှတော်မသိတော့မရှူတော့စတုထဇံရောက်တဲ့ပုံကိုယ်တွေဟာအင်မတန်မှနုညတိမ်မွေ့တမာရီအားအရန်ကောင်းတော့ အဲ့ဒီမှာပုပ္ပေနိဝါဒနုတ္တိညာအတိတ်ဘဝတွေအကုန်မြင်နိုင်တဲ့ညာဒေဝစက္ခုညာနတ်မျက်စိကဲ့သို့အနည်းအဝဲသုံးသတ်တဲ့ပုံအကုန်မြင်နိုင်တယ်အာသဝခေယညာကိလေသာ အာသဝေါတွေအကုန်လုံးကိုပယ်ရှားပြီးတော့ဝါသနာနဲ့တကွာအကုန်လုံးကိုပယ်တာရိုးရိုးယဟန္တာကြတော့ဝါသနာမပယ်ဘူးဖះကြတော့ဝါသနာနဲ့တကွာ ကိလေသာအထုံအငွေ့အကုန်ပယ်ပြလိုက်တယ်သစ္စာ၄ပါးတရားကို ကိုတော်တိုင် အကုန်ထိုးထွင်းသိပြီးတော့သဗ္ဗညုတရွှေဉဏ်တော်ရှင်ဘုရားသခင်ကြီးဖြစ်ပါတယ်အဲ့ဒီလိုဖြစ်တဲ့အချိန်မှာအဲ့ဒီဘောဓိပင် အောက်မှာခုနှစ်ရက်ပတ်လုံးအဲ့ဒီဖလားသမဘချမ်းသာကြီးကိုခံစားတော်မူတယ်အဲ့ဒါနဲ့အဲ့ဒီနာနေပြီးတော့မပိတ်သောမျက်စိနဲ့ ခုနှစ်ရက်ကြည့်တယ်အာနိမိတ်တတတဟဆိုမျက်စိမမိတ်ဖက်နဲ့ဘောဓိပင်နဲ့ရွှေပလင်းကိုကြည့်ခဲ့တယ်ကောင်းရင်မှာယရနာဇင်ညာကြီးဖန်သင်းပြီးတော့ခုနှစ်ရက်ဇင်ညာကြွတယ်နောက်ပြီးတော့ပဋ္ဌာန်းတရားဒေသနာတော်ကြီးကိုဆင်ញင်သုံးတာပြီးတော့ခုနှစ်ရက်တရင်သုံးတယ်အဲ့ဒီအချိန်မှာခန္ဓာကိုယ်ကရောင်ခြည်တော်တွေထွက်ပါတယ်ဒါကြောင့်မို့ကံနှိမ့်တဲ့ပုဂ္ဂိုလ်များပဋ္ဌာန်းတွေရွရင်ကံတွေပွင့်တယ်ပွင့်တယ်ဆိုတာအဲ့ဒါပဲဖះလောင်းတော်ရဲ့ အတိတ်ဘဝကပြုတ်ခဲ့ဘူးတဲ့ပါရမီတော်အဟုန်နေဟာအခုပဋ္ဌာန်းကိုဆင်ញံသုံးသပ်လိုက်တဲ့အချိန်မှာအကုန်လုံးခန္ဓာကိုယ်ကရောင်ကြီးတော်တွေကွန်မြူသွားပါတယ်အဲ့ဒီကနေမှငါးခုမြောက်စိတ်ကြောင်းညောင်းမင်းအောင်နော်အဲ့ဒီကနေမှတခါတည်းဟိုမှာငကားမင်းကြီးရဲ့အပေါ်မှာနော်ခုနှစ်ရက်တရားထိုင်တယ်နောက်ပြီးတော့လင်းလုံးမင်းအောင်မှာခုနှစ်ရက်ဆိုပြီးတော့အာလုံး46ရက်တိတိ လားသမဘချမ်းသာဝင်သာပြီးတော့အဲ့ဒီမှာ တပုတ်တဗန္ဓိကားတို့လာပြီးတော့ကတ်တဲ့ဆွန်းကိုအဲ့ဒီမှာစဖုံးပေးပါတယ်နော်အဲ့ဒီမှာစဖုံးပေးပြီးတော့အဲ့ဒီအချိန်မှာဒွေဝါစိကတရဏဂုံလို့ခေါ်တယ်ဖယားနဲ့တရားပဲရှိသေးတာတန်ခါမပေါ်သေးဘူးအဲ့ဒီတပုတ်တဗန္ဓိကားတို့ကဒွေဝါစိကတရဏဂုံခံယူသွားပြီးတော့အဲ့ဒီမှာမြတ်စွာဘုရားအလောင်းတော်ကရရှိလာခဲ့တဲ့တရားတော်တွေကို ပြန်ပြီးဆင်ញင်သုံးတတ်တော့ဩငါရတဲ့တရားတော်တွေဟာအမတန်မှနုညံ့တယ်တိမ်မွေ့တယ်ပညာရှိ သူတော်ကောင်းနေမှသာလျှင် သိနိုင်တဲ့တရားလူမိုက်တွေဘလို့မှမသိနိုင်ပညာရှိတဲ့ပုံကိုယ်တွေသူတော်ကောင်းကြီးတွေမှသာလျှင်ထိုးထွင်းသိနိုင်တဲ့ဒီတရားကြီးကလောကမှာကိလေသာတွေဖုံးလွှမ်းနေတဲ့ ဒီလောကသားတွေနဲ့ငါတရားဘလို့မြန်ထိုက်တယ်မှာတော့လောဘတွေအာကြီးကြတဲ့ဒေါသတွေအာကြီးကြတဲ့မောဟတွေအာကြီးကြတဲ့ဒီလောကကြီးထဲမှာငါတရားဘလို့မြန်သူတို့နဲ့ထိုက်တယ်မှာလည်းမဟုတ်ပါဘူးလို့စိတ်ဖြစ်တဲ့အချိန်မှာဩသဟမတိဗြဟ္မာမင်းကြီးချက်ချင်းတခါတည်းဗြဟ္မာပြည်ကနေဖះရှေ့ရောက်ပြီးတော့အရှင်ဖះကိလေသာမြူနဲပါတဲ့ တတ္တဝါတွေလောကကြီးမှာအများကြီးရှိပါသေးတယ်ဖေဟာအရှင်ဖေဟာတရားဟောတော်မူပါဖေဟာကိလေသာ လောဘဒေါသမောဟအာနှဲကြတဲ့တတ္တဝါတွေရှိပါတယ်ဖေဟာအဲ့ဒီတတ္တဝါတွေကိုအရှင်ဖေဟာတရားဟောတော်မူပါဆိုပြီးတော့မှလာပြီးတော့တောင်းပန်တော့မြတ်စွာဘုရားအဲ့ဒီအချိန်မှာပြန်ပြီးဆင်ញင်သုံးသက်ရေအောက်ထဲမှာနစ်နေတဲ့ကြာဘူးဥပမာတစ်မျိုး ရေပေါ်မှာစပေါ်လာတဲ့ကြာဘူးကလည်းတစ်မျိုးဟောရေရဲ့အထက်မှာတထောင်တထွာလောက်ကွာပြီးမှပွင့်နေတဲ့ကြာဘူးကတစ်မျိုးအဲ့ဒီကြာသုံးမျိုးမှာအပေါ်မှာရေရဲ့အပေါ်မှာတက်လာတဲ့ကြာတွေကတော့နေရောင်ခြည်လေးကိုစောင့်နေတာနေရောင်ခြည်လေးပေါ်ထွန်းလိုက်တာနဲ့ချက်ချင်းပွင့်ဖို့ပဲရေပေါ်မှာပေါ်တဲ့ကြာကတော့ထပ်ပြီးတော့ပွင့်ဖို့အချိန်နဲ့ယူရအောင်မယ်နေရီရေတွေ အချိန်တွေယူဟောရေအောက်မှာရှိနေတဲ့ကြာဘူးကလည်းပဲအကြာကြီးအချိန်တွေယူရအောင်ပါတတ္တဝါတွေရဲ့အပေါ်မှာအဲ့လိုမြင်နေအဲ့တော့ရေရဲ့အပေါ်မှာတက်နေတဲ့ပုံကိုမျိုးကတော့တကယ်ဩဂိဩဂတေညုပုံကိုဆိုတာအင်မတန်မှဉာဏ်ပညာထက်မြက်တဲ့ပုံကိုမျိုးတရားတစ်ကြိမ်ဟောလိုက်တာနဲ့ကိုတရားတွေကိုရနိုင်တဲ့ပုံကိုမျိုးဒုတိယအတန်စာပုံကိုမျိုးတွေကတော့ အကြာကြီးကိုတခါတည်းတရားပေးတရားဟောကျင့်ခိုင်းအဲ့လိုလုံးမှရတဲ့ပုံကိုမျိုးပေါ့။ဩအောက်ရေအောက်ထက်နစ်နေတဲ့ကြာဘူးမျိုးကတော့ပါရမီမျိုးတွေပဲရသွားမှာပေါ့။တခါတည်းတော့သူတို့မရသေးဘူး။အဲ့ဒီလိုပုံကိုတွေအမျိုးအစားတွေကိုညံထဲမှာမြင်လာပြီးတော့မြတ်စွာဘုရားကိုတော်တိုင်းနဲ့ကဲတရားဟောတော့မယ်လို့ဆုံးဖြတ်ပြီးတော့လေသင်္ချေကဘာတသိမ့်ပါရမီတွေဖြစ်ခဲ့တာတတ္တဝါတွေဒီတရားတွေကိုပေးခြင်းလို့ ဒီအော်ခြင်းနာခြင်းသေခြင်းတွေကိုလွတ်စေခြင်းလို့လို့မျက်စိပေါင်းမရေမတွက်နိုင်အောင်ထုတ်လှူခဲ့ရပြီပင်လယ်သမုဒ္ဒရာထဲကရေတွေလောက်မကောက်အောင်သွေးတွေကိုလည်းဖောက်လှူခဲ့ရပြီအဲ့ဒီလိုဒုက္ခတွေခံခဲ့ရတာဒီတရားဟောခြင်းလို့လို့တတ္တဝါတွေချွတ်ခြင်းလို့လို့ကဲစပြီးဟောတော့မယ်ဆိုတော့အဲ့ဒီမှာအာလာဒယတိဥဒကယတိတွေကိုသွားသတိရတယ်အဲ့ဒီပုံကိုကြီးတွေကဇန်နေရထားတဲ့ပုံကိုကြီးတွေ သူတို့ရဲ့ကိလေသာအင်မတန်အားနည်းတယ်အဲ့တော့သူတို့ကိုဟောဖို့ဆိုတော့နတ်ကလာလျှောက်တယ်အရှင်ဘုရား အာလာရယသိကလွန်ခဲ့တဲ့9ရက်ကဆုံးသွားပါပြီ။အော်အရှုံကြီးရှုံသွားပါပြီရောလား။ဟောနန်သာရှိရုံမရှိတဲ့ဘုံရောက်သွားပြီလေ။နန်လေးတက်တက်ရှိတာဆိုတော့တရားသွားဟောလို့မရ။ဥဒကယသိဟောမယ်လို့ပြန်တော့ဥဒကယသိကလည်းမရှိပြန်တော့ ရုပ်သားရှိနာမရှိနာသားရှိရုပ်မရှိဆိုတဲ့အဲ့ဒီဗြဟ္မဘုံကြီးတွေရောက်သွားတော့ရုပ်ကြီးပဲရှိတဲ့ဘုံကြတော့လဲကဘာ900လောက်ဒီတိုင်းကြီးပဲဟိုရွှေတုံးကြီးချထားသလိုနေမှာပဲအနံကမှမရှိတာကိုအဲ့ဒီတော့နာမရှိတော့တရားဟောလို့မရဘူးရုပ်ကြီးပဲရှိတဲ့ဘုံကြတော့ရုပ်ပဲရှိလို့နာနာမရှိလို့ဟောမရနာကြီးပဲရှိတဲ့ဘုံကြတော့လဲနာကြီးပဲမို့ရုပ်မရှိလို့မျက်စိနာနာ မရှိတော့တရားဟောလို့မရဘူးတဲ့အဲ့တော့ဩကိလေသာမြူတွေတော့ကင်းဝဲကြပါတယ်တန်တရာလွတ်လန်းကိုမတွေ့ဘဲနဲ့ဇန်လဲတယ်နဲ့အထက်ရောက်ပြီးတော့သွားပြီအဲ့ဒီမှာကဘာပေါင်းများစွာကြာပြီးနောက်ကြတော့ရုပ်တည်နံတွေပြန်ပေါ်မှာခဏမြုပ်နေတာလေတရားရဲ့စွမ်းအားကြောင့်နံတရားတွေကခဏလေးငုတ်ွယ်နေတဲ့အစ်စ်ပဲရှိတာကိုအဲ့ဒီလိုနဲ့နောက်ကြတော့ဩငါ့ကိုဟိုတုန်းကကျေးဇူးပြုခဲ့မှုတဲ့ပင်စဝက်ကြီး၅ခုကို ငါတရားဟောမယ်ဆိုပြီးတော့မြတ်စွာဘုရားအဲ့ဒီဘောဓိပင်ကနေပြီးတော့ဗာရာဏသီမြို့ကိုကြွပါတယ်။ကြရာမြို့ကိုကြွတဲ့အချိန်မှာနော်အရိမတက္ကသိုလ်ကြီးတယောက်နဲ့တွေ့တယ်။အဲ့ဒီတက္ကသိုလ်ကြီးအသက်မစုလဲအသက်ရဲ့အသားအရည်တွေကလည်းကြည်လင်လိုက်တာတောက်ပလိုက်တာ။ဒါခါလေဖလားသမဘချမ်းသာရင်နဲ့နေတာလေစိတ်ကလည်းချမ်းသာကိုယ်ကလည်းချမ်းသာနေတာဆိုတော့ ငါအနန္တဇိနာလို့ခေါ်တယ်အကုန်လုံးကို အောင်မြင်ပြီးတဲ့ပုံကိုပဲအဲ့ဒါနဲ့ဟိုကလည်းဟုတ်တော့ပါတယ်ဟုတ်တော့ပါတယ်ဟုတ်တော့ပါတယ်အခုဘယ်သွားမလို့လဲအဲငါရဲ့တရားဓမ္မဒေသနာတော်ကြီးကိုငါဟောပြောဖို့ဗာဒနတိမျိုးကိုသွားမယ်ဆိုပြီးတော့မြတ်စွာဘုရားဗာဒနတိမျိုးတရားဟောဖို့လိုက်သွားတာဟောရောက်တော့ပိသဝဂိငါးဦးကတွေ့တယ်ကဲဟိုမှာတိဋ္ဌထဂေါတမတော့လာပြီဟဲ့တယောက်နဲ့တယောက် ခကြီးလဲဥမကြိုကြနဲ့ကွာသူဘုံကြီးဘောပဲလျှောက်လုံနေပြီဒါပဲမဲ့ပြောတာပြောတာဂတိကဘုတ်ကို အကုန်ပြန်ချိုးဖောက်ကြတယ်ဖះကိုမြင်ပြီးတော့မနေနိုင်တော့ဘူးလာပြီးခရီးဥကြိုကြခရီးဥကြိုကြတော့ကဲကဲကဲကဲကဲလာထိုင်ညထိုင်ညထိုင်ညငါသင်တို့ကိုတရားဟောပေးတော့မယ်တိဋ္ဌထာဂေါရမမလောက်ပါနဲ့မဟောပါနဲ့ ဘယ်နဲ့ဒီလောက်ကျင့်တာမှမရဘဲနဲ့ဆွမ်းနေခံစားပြီးတော့ဘုံကြီးအောင်လျှောက်လို့ပြီးမှတရားဟောမယ်ဆိုတော့မယုံဘူးမဟုတ်ဘူးတည်တည်ချာချာနားထောင်ကြပါငါမင်းတို့ကိုဟောပေးမယ်မလောက်ပါနဲ့မဟောပါနဲ့ချွတ်မာကိုကြောက်နေတာနော်ချွတ်မာကိုကြောက်နေတာအဲ့တော့မြတ်စွာဘုရားဘလောက်ထိပြောရလဲ၃ချိန်၃ခါတိတိပြောရတယ် ကဲမင်းတို့ကိုငါဟိုတုန်းက6နှစ်လုံးလုံးငါတရားတွေကြင့်နေတုန်းကမင်းတို့ကငါသိပြီငါသိတဲ့လမ်းငါမင်းတို့ကိုဟောပေးမယ်လို့မြန်မင်းတို့ပြောခဲ့ဘူးသလားတိတ်တထအရင်တော့ကတော့အဲ့လိုတော့မပြောခဲ့ဘူးပါဘူးအခုငါတကယ်သိလို့ငါပြောမှာငါပြောတာကိုသေးသေးချာချာနားထောင်ညာနဲ့လိုက်ပြီးတော့နှလုံးသွင်း အဲ့ဒီလိုညာနဲ့လိုက်နှလုံးသွင်းပြီးသေးသေးချာချာနားထောင်ဟာဒီလွတ်လန်းနေငါအကုန်ကိုတော်တိုင်းငါထိုးထွင်းသိခဲ့ပြီငါသိလို့ငါဟောမယ်ဆိုတော့မှကောင်းပါပြီအဲ့ဒါဆိုရင်ဟောပါဆိုတော့မှရသော်ဘုရားအဲ့ဒီမှာဒွေမေဘိက္ခွေအန္တာပပ္ပိစီဒေနာနာသေးဝိတာပါစပြီးဟောတော့တာစေတာတော်တဲ့ တန္တရာဘေးကိုလွတ်ချင်လွန်းလို့အိုခြင်းဒုက္ခတွေနာခြင်းဒုက္ခတွေသေခြင်းဒုက္ခတွေဆိုတဲ့ဒီဒုက္ခတွေကိုလွတ်ချင်လွန်းလို့ယဟန်ဘောင်ကို ရောက်လာတဲ့ပုဂ္ဂိုလ်ဟာအစွန်းနှစ်ပါးကိုရှောင်ရမယ်အရင်ဆုံးရှောင်ရမယ်တရားကိုဖះအရင်ဟောလိုက်အစွန်းနှစ်ပါးရှိတယ်တဲ့ကာမဒုက္ခံလိကနုယောဂအတ္တကိလမထာနုယောဂပါဠိလိုတော့နော် ကာမဒုက္ခံလိကာနုယောဂဆိုတဲ့အစွန်းဟာမျက်စိကနေပြီးတော့ตาရာတဲ့အဆင်းတွေလိုက်ကြည့်နေရတာကာမဂုဏ်ပေါ်မှာတတ်မှတ်တာနားနဲ့အတန်နဲ့နားထောင်ရတယ်ရှာနဲ့အရသာနဲ့တွေးကြည့်တယ်အရသာတွေနောက် လိုက်နေတယ်နှာခေါင်းနဲ့အနတ်အရသာတွေအနတ်နေနောက်လိုက်နေရတယ်ကိုယ်နဲ့အတွေ့အထိတွေနောက်လိုက်နေရတယ် အဲ့ဒီအာယုံ၅ပါးကာမဂုဏ်တရားကို အမြဲတမ်းခံစားသုံးဆောင်ပြီးတော့တခါတည်းပြောရရင်တော့ဇပွဲကြည့်လိုက်ရုပ်ရှင်ကြည့်လိုက်တီဗီကြည့်လိုက်အခုခေတ်တော့ Facebook ကြည့်လိုက်ပေါ့အဲ့ဒီလိုနဲ့ဒီကိလေသာ အာယုံ ကာမဂုဏ်နေတဲ့မှာပဲနစ်ပြီးတော့တခါတည်းပျော်စရာတွေပါစရာတွေဒီကိလေသာအာယုန်နေတဲ့မှာပဲအမြဲတမ်းနေနေယုံနဲ့ တန်တရာဝဆင်းရဲဒုက္ခကို မရောက်နိုင်ဘူးတဲ့အဲ့ဒါအစွန်းတစ်ဖက်ပဲတန်တရာဝကလွတ်ချင်တဲ့ပုံကိုယ်တွေဝဒုက္ခကလွတ်ငြိမ်းခြင်းပါတယ်ဆိုတဲ့ပုံကိုယ်တွေအဲ့ဒီအာယုန်တွေကို ခွာနိုင်အောင်လုပ်ရမယ်အဲ့ဒီအာယုန်တွေကို မခွာဘဲနဲ့ခွာတယ်ဆိုတာလဲအကုန်ပြစ်ထားပြီးတောထွက်ရမယ်ပြောတာမဟုတ်ဘူးနော် အိမ်မှာနေရင်အိမ်မှာနေရင်နဲ့ခွာရတာအော်ဒီအဆင်းလေးကမြင်နေတဲ့အဆင်းလေးပေါ်မှာကိုကတတ်မှတ်မှုတွေမဖြစ်အောင်ကိုယ်စိတ်ကိုစောင့်သေးတာကြားနေတဲ့အတန်လေးတွေနောက်လိုက်ပြီးတော့ဓာရီနဲ့ပဲငါပြောနေလို့မဖြစ်ပါဘူးဟောကိုယ်စိတ်ကိုထိန်းနိုင်အဲ့ဒီလိုအိမ်မှာနေရင်းနဲ့လည်းပဲကိုယ့်အကို ထိန်းရင်ဟောအိမ်မှာနေရင်းနဲ့လည်းအခုပုဂ္ဂိုလ်တာတိမင်းတို့နန်းတော်ထဲမှာနေရင်းနဲ့ကဲငါအပေါ်တက်တက်ပြီးတရားပဲထိုင်မယ်ဆိုအဲ့ဒီ အာနာပါနဝင်လေထွက်လေကမ္မထံကိုရှူရင်းနဲ့အဲ့ဒါနန်းတော်အပေါ်ဓာတ်မှာပဲစတုထသံရသွားတာနော်ဒါကြောင့်မို့ကာမတုခံလိကနုယောဂဆိုတာဒီအဆင့်အတန်အနှံ့ရတာတွေ့ထိရာတွေကိုပယ်ဖို့ရာအတွက်အကုန်လုံးတောထွက်မှလားဆိုအဲ့လိုတော့မဟုတ်ပါဘူးနော်ဒီအာယုန်တွေကို အိမ်မှာနေနေတောမှာနေနေအဲ့ဒီအာယုန်တွေခွာပြီးနေတတ်အောင်နေရမယ်အဲ့တော့အဲ့ဒီ လောပျော်မှုပါမှုနဲ့နေတာကိုကာမတုခန္လိကနုယောဂအဲ့ဒီဟာတွေတည်းမှာပဲအမြဲတမ်းပဲအစင်းနဲ့အတန်နဲ့အနတ်နဲ့အရသာတွေအတွေ့အထိတွေဒီကာမဂုဏ်အာယုန်တွေနောက်ပြီးလိုက်ကြည့်ပဲမနေနဲ့တဲ့အဲ့ဒီနောက်လိုက်နေရင်လဲအဲ့ဒါအစွန်းတစ်ဖက်ရောက်နေလို့လိုချင်တဲ့ဝဆင်းရဒုက္ခကိုမရနိုင်ပါဘူးတဲ့နံပါတ်1နံပါတ်2တဲ့ကဲအဲ့လိုတော့မနေတော့ဘူးကဲငါကြည့်မယ်ဆိုပြီးတော့ အခုကျင့်ခဲ့တဲ့အကျင့်မျိုးဖះလောင်းတော်တို့ကျင့်တဲ့အကျင့်မျိုးနီးပေါင်းတထောင်နဲ့ခန္ဓာကိုယ်ပေါ်မှာညှင်းဆဲပြီးကျင့်တဲ့တိုက်ထိတွေရဲ့အကျင့်မျိုးဆူတွေပေါ်မှာအိတ်တယ်နေဘူးရင် နေဘူးကြီးထဲမှာသွားပြီးနေရတယ်အေးရင်အေးတဲ့အထက်မှာတခါလဲရေထဲမှာသွားစိန်နေရတယ်အဲ့လိုမျိုးနဲ့တခါလဲနီးပေါင်းတထောင်နဲ့ဒီခန္ဓာကိုယ်ကြီးကိုညံပန်နှိပ်စက်လိုက်ရင်တော့ကိလေသာကုန်လိမ့်မယ်လို့ထင်တာ ပင်ပန်းသွားလို့စိတ်ကမောသွားလို့ကိလေသာလေးကခဏငြိမ်တာကိုအဲ့ဒါကိုပယ်တယ်လို့ထင်တာမပယ်သေးဘူးတကယ်လောဘဒေါသမောဟတဏမာနဒိဋ္ဌိဆိုတဲ့ကိလေသာကခဏလေးငြိမ်သွားတာဘာလို့လဲဆိုခန္ဓာကိုယ်ကြီးကိုပင်ပန်းအောင်နှိပ်စက်ထားလို့အဲ့ဒီအကျင့်မျိုးနဲ့လည်းမရဘူးတဲ့20နဲ့6နှစ်အထိနန်းတော်ကြီးထဲမှာနေပြီးတော့ အဲ့ဒီမှာကာမဂုဏ်စိတ်သိမ်အာယုန်နဲ့ခံစားတုန်းကလည်းမက်ဖို့မရခဲ့ပါဘူး6နှစ်လုံးလုံးငါအပြင်းထန်ကြီးကိုကျင့်မှရမယ်လို့ယုံကြည်ခဲ့လို့အဲ့ဒီယုံကြည်မှုနဲ့အဲ့ဒီတုန်းကကျင့်ခဲ့တဲ့အဲ့ဒီတုန်းကလည်းမရဘူးအဲ့ဒီတော့အဲ့ဒီအစွန်းနှစ်ဖက်ကိုရှောင်ပြီးတော့ကျင့်မှဒါလျင်ရမယ်အဲ့ဒါအလဲအလတ်မစ္စည်းမပရိပဒါဆိုတဲ့လမ်းကြီးကို ငါထိုးထွင်းသိခဲ့ပြီအဲ့ဒီလမ်းနှစ်သွယ်ကတော့အစွန်းနှစ်ဖက်လို့ခေါ်တဲ့လမ်းနှစ်သွယ်ကတော့ငါလျှောက်ခဲ့တဲ့လမ်းအဲ့ဒီလမ်းနှစ်သွယ်ဘယ်လမ်းမှမရဘူးအခုမဇ္ဈိမပရိပဒါဆိုတဲ့အလယ်လတ်လမ်းစဉ်ဆိုတာကအဲ့ဒီမှာမဂ္ဂင်၈ပါးအကျဉ်းကြီးကိုပြောတာတမာဒိဋ္ဌိအယူမှန်ရမယ် ကိလေသာအာယုံကာမဂုဏ်နေနဲ့နေသောအဖြစ်ရမယ်လို့ဆိုတော့အယူမျိုးလည်းမင်းမယူနဲ့တဲ့ဟာဒီလောကကြီးမှာ သူများတွေလည်းဒလိုကျင့်နေတာအတ္တကိလမထပြင်းပြင်းထန်ထန်ကြီးကျင့်မှမတရားဖို့တရားနိဗ္ဗာန်ကိုဒုက္ခဆောက်ရရမယ်လို့ဆိုတော့အယူလွဲမှုမျိုးလည်းမင်းမယူနဲ့တဲ့အဲ့ဒီနှစ်ဖက်ကိုသွားယူမိရင်အဲ့ဒါအယူလွဲပဲအဲ့ဒါမှားနေပြီအတ္တကိလမထနုယောဂလည်းမရဘူး အဲ့ဒီအယုံနှစ်ခုရဲ့အလယ်ဖြစ်တဲ့မေဇိမာပရိပရာဝဲကို အမှန်မြောင်ယူရမယ်အမှန်မြောင်ယူတဲ့အခါကျတော့လေတဲ့ကိလေသာအယုံကာမဂုဏ်လို့ပြောတဲ့ဒီကာမတုခန္တိကနိယောကဒီချမ်းသာမှန်သမျှမခံစားရဘူးလို့အဲ့လိုယူမယ်ဆိုရင်လည်းမှားပြန်တယ်ချမ်းသာဆိုတဲ့အထက်မှာဇန်ချမ်းသာတွေလည်းပါတယ်အဲ့ဒီဇန်ချမ်းသာတွေကြတော့ခံစားတိုက်တဲ့တရားတွေ ဇန်ချမ်းသာတွေနော်အဲ့ဒီဇန်ချမ်းသာတွေမက်ချမ်းသာတွေဖိုချမ်းသာတွေဆိုတဲ့ချမ်းသာတွေရှိသေးတယ်အဲ့ဒါတွေကြတော့သူကဇန်ချမ်းသာတွေဆိုလဲဇန်တမာတိကဟိုဘက်ပညာကိုအထောက်ပံ့ပြုသည့်အတွက်အဲ့လိုချမ်းသာမျိုးခံစားသင့်တာဆိုရင်လဲခံစားလို့ရတယ်တဲ့မခံစားသင့်တဲ့ကိလေသာအာယုံကာမဂုဏ်မျိုးကိုမခံစားဖို့ပြောတာဟိုဘက်ကအတ္တကိလမထလို့ပြောတဲ့အခါမှာကြတော့လဲ တရားလေးနည်းနည်းကြာကြာထိုင်တာကဆိုအတ္တကိလမထတဲ့ထည့်ရင်မရဘူးအဲ့ဒါလည်းမှားတယ်ဘာလို့လဲအတ္တကိလမထနုယောဂဆိုအယူမှလွဲပြီးတော့မက်ကင်၈ပါးမဟုတ်ဖ ೇನೆ ကျင့်ရင်အတ္တကိလမထနုယောဂမက်ကင်၈ပါးအကျင့်မြတ်ကြီးကိုကျင့်နေရင်းနဲ့ဥပမာဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်မှတ်နေတယ် ကိုကလည်းကဲမှတ်လို့ကောင်းနေတာဝေနာတိတယ်ထွက်တာတိတယ်ဝေနာတိတယ်ထွက်တာတိတယ်ကဲမှတ်နေရင်မှတ်နေရင်မှတ်နေရင်နဲ့ညမိုးလဲပေါက်သွားမယ်အဲ့ဒါအတ္တကိလမထမဟုတ်ဘူးအဲ့ဒါမဂ္ဂင်7ပါးအကျင့်ကြီးဟုတ်တယ်မို့လားတမာရီအားကောင်းလို့သူကသူမိုးလဲပေါက်သွားတာလေတရက်နေတာလေနှစ်ရက်နေတာလေသူတမာရီအစွမ်းကြောင့်မြတ်စွာဘုရားအခုတခါထိုင်ရင်9ရက်လေကြည်ပါလားဖလားတမဘာချမ်းသာခံစားနေတာလေ အဲ့ဒါကြောင့်မို့အတ္တကိလမထလို့ယူတဲ့နေရာမှာလည်းပဲမဂ်ခင်၈ပါးအကျင့်မြတ်ကိုညီညွတ်စွာကျင့်နေရင်အဲ့ဒါအတ္တကိလမထမခေါ်ဘူးတဲ့ဇွဲလုံးလဝီရိယလို့ခေါ်တယ်ဇွဲလုံးလဝီရိယနဲ့ကျင့်မယ်ဆိုရင်မြတ်စွာဘုရားကအယိုးကျွင်းကျွင်းအသားကျွင်းကျွင်းအရေပဲကြံကြံမဂ်ခင်၈ပါးအကျင့်မြတ်ကြီးကိုငါကျင့်မယ်ဆိုတဲ့စိတ်ကိုမင်းတို့မွေးလို့ပြောတာ အဲ့ဒါကြောင့်မို့တရားလေးနည်းနည်းထိုင်လိုက်တာလဲကိုကမထိုင်ရင်တော့အာဒါကြီးကအတ္တကိလမထပါလို့လွဲမှာစိုးလို့နော်သူ့အနဲ့သူအာနာပါနဝင်လေထွက်လေလေကမ္မထံမှားပြီးတော့နေတဲ့ပုံကိုယ်လေးကသူ့အနဲ့သူမဂ်ကင်၈ပါးပါနေတာအဲ့ဒီမှာနာသီဝဝင်နာသီတယ်ထွက်တာသီတယ်အဲ့ဒါဝင်နာသီထွက်တာသီအဲ့ဒါလေးကိုဝင်နာထွက်တာမသိရင်သိအောင်လုပ်နေတာဝီရိယအဲ့ဒီပေါ်တိတိတိတိပြီးလိုက်ပေးနေတာတတိဟောဝီရိယပါတယ်တတိပါတယ်နော် အဲ့ဒီပေါ်မှာစိတ်ကလေးတီးသွားတာဟောတမာရီနာသီဝါလေးမှာတီးနေတာနော်အဲ့ဒါလေးပေါ်မှာအခုပြောတဲ့ဩဒါဒီလေလေးဟာသူ့အနဲ့သူဝင်လိုက်ထွက်လိုက်နဲ့ဖြစ်နေတဲ့အပေါ်မှာအမှန်မြောင်သုံးသပ်နေတာတမာဒိဋ္ဌိအဲ့ဒါလေးပေါ်သုံးသပ်နေတာတမာသင်္ကပ္ပဆိုအဲ့ဒါကာရကမဂ်က၅ပါးနော်အဲ့ဒီအချိန်မှာသီလလေးကလည်းလုံးနေတယ်နော်သီလတရားမထိုင်ခင်ကတည်းကသီလတွေစောင့်တည်ထားတော့အဲ့တော့တမာဝါစာ စကားလည်းအခုချိန်မှာလိန်တာညာတာပြောတာလည်းမရှိဘူးတမ္မာဝါစာတမ္မာကမ္မတာလုံနေတဲ့အလုပ်လေးကလည်းအခုရှူရှိုက်နေတာလေးကလည်းဒီအချိန်လေးမှာဆိုလို့ရှိရင်ကောင်းတဲ့အလုပ်လေးဖြစ်နေတာပဲဟုတ်တယ်မလားအဲ့တော့တမ္မာဝါစာတမ္မာကမ္မတာဟောတမ္မာအာဇီဝတဲ့အသက်မိုးဝမ်းကြောင်းလည်းဒီအချိန်လေးကစင်ကြဲနေတော့အဲ့တော့သီလမဂ်ခင်ကလည်းပြည့်နေတာတမာတိမဂ်ခင်ကလည်းပြည့်ပညာမဂ်ခင်လည်းပြည့်နေလို့ မက်ခင်၈ပါးအကျင့်နဲ့အဲ့ဒါဝင်တယ်ထွက်တယ်လေးမှတ်နေတာသူ့ဟာသူတနေကုန်မှတ်မှတညာလုံးမှတ်မှအဲ့ဒါသူ့ဟာသူတတိအားကောင်းလို့နေနိုင်လို့နေနေတာအဲ့ဒါအတ္တကိလမခေါ်ပါနော်အဲ့ဒါမက်ခင်၈ပါးအကျင့်မြတ်ကြီးနဲ့ကျင့်နေတာဒါကြောင့်မို့မြတ်စွာဘုရားကချက်သားတော်တဲ့မင်းတို့အဲ့ဒီအတ္တကိလမထနုယောဂကျင့်မှနိဗ္ဗာန်ရမယ်ဆိုတဲ့အယူမျိုးကိုလည်းမင်းတို့မယူနဲ့တဲ့အဲ့ဒါဆိုရင်လည်း မှားနေပြီတဲ့နော်ဩလောကီအာယုန်တွေထဲမှာနေပြီးတော့လဲရပါတယ်ကွာဆိုပြီးတော့အဲ့ဒီအာယုန်တွေခံစားရင်သုံးဆောင်ရင်းနဲ့အဲ့ဓာတွေနဲ့နေနေနေပြီးတော့အဲ့လိုကြီးလဲရတယ်လို့မထင်နဲ့အဲ့ဒါလဲမှားနေပြီအဲ့တော့တမ္မာဒိဋ္ဌိအဲ့ဒီပေါ်မှာဩဒီလမ်းနေရတော့အမှားလမ်းပဲကာမတုခံတိကနိယောဂကိုလည်းရှောင်ရမယ်အတ္တကိလမထကိုလည်းရှောင်ရမယ်ဆိုပြီးတော့ဆင်ញင်သုံးတတ်တာတမ္မာသင်္ကပ္ပ သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပအခုမဂ္ဂင်7ပါးစရေတဲ့အခါကျတော့စပြီးအဲ့လိုရေခဲ့တယ်ပေါ့လားနော်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဒိဋ္ဌိအယူမှလာပြီသမ္မာသင်္ကပ္ပနော်ကောင်းတဲ့အကြံဉာဏ်တွေနော်အတွေ့ခေါ်တွေဖြစ်လာပြီကောင်းတဲ့အကြံစီတွေဖြစ်လာတယ်နော်အဲ့ဒီကနေမှသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝ၃မျိုးမှန်သောစကားကိုပြောရမယ် နော်ဟောအဲ့ဒါသီလမဲ့ခင်သုံးပါးလို့ခေါ်လိုက်တယ်အဲ့တော့အယူမှန်အောင်အရင်ဆုံးညာကဆင်ញင်သုံးသပ်လိုက်ပြီးတဲ့အခါကျတော့ဘာကိုလောက်ရမလဲဆိုတော့တဲ့သီလကိုစောင့်တည်ရမှာပါသီလကိုစောင့်တည်လိုက်တဲ့အခါကျတော့အမှန်ကိုပဲပြောမယ်မှန်တာကိုပဲလုပ်မယ်မှန်တဲ့အတ္တမွေးဝမ်းကြောင်းဆိုပြီးတော့အဲ့ဒီသီလကိုစောင့်တည်လိုက်တဲ့အခါကျတော့သီလမကင်၃ပါးပြည့်စုံသွားပြီเนาะ အယူပထမအယူမှန်အောင်လုပ်လိုက်တယ်နော်ဒါကပထမအယူမှန်အောင် လုပ်တယ်နောက်ကြမှာဒီတမာဒိဋ္ဌိကယုံ nant ဓမ္မတွေကိုခွဲခြားတဲ့ဟာဉာဏ်ကနောက်ထပ်ပြန်လာမှာဒါကစစခြင်းကအယူမှားကိုပယ်ပြီးတော့တမာဒိဋ္ဌိကိုစပြီးတော့ဝင်စေခြင်းလို့မြတ်စွာဘုရားဒီဟာကိုအရင်ပြလိုက်တာနော်အယူဟိုအတ္တကိလမထလူယောဂကြီးနဲ့ကျင့်မှာပဲရနေမယ်လို့တို့ယူထားတဲ့အယူကြီးရှိလို့အဲ့ဒီအယူကြီးကိုပယ်ခြင်းလို့ နော်တမာဒိဋ္ဌိလို့သုံးလိုက်တာအဲ့တော့ဒီတမာဒိဋ္ဌိကဒီအယူကြီးကိုစင်ကြယ်သွားအောင်လို့အဲ့ဒီအယူကြီးနဲ့မင်းတို့မရဘူးနော်အဲ့တော့ကိုကအမြင်နဲ့စင်ကြယ်လာပြီဆိုတဲ့အခါကျဟုတ်ပြီအမြင်စင်ကြယ်လာပြီလမ်းမှန်ကိုတော့မင်းသုံးတတ်နာပြီဒါပေမဲ့ဒီတရားကိုရဖို့ကဝဒုက္ခကလွတ်ချင်ရင်ဘာလုပ်ရမှာလဲသီလပြည့်စုံအောင်လုပ်ရမယ်ဟောသီလဘိုင်းကိုပြန်ပြီးတော့ပြောပြီသီလမက်ခင်သုံးပါအမှန်ကိုပြောပါ မကနာကိုလှုပ်ပါမကနဲ့အသက်မွေးဝမ်းကြောင်းကိုလှုပ်ပါဆိုပြီးတော့အဲ့ဒီသီလမဂ်ခင်၃ပါးအဲ့ဒီသီလမဂ်ခင်၃ပါးပြီးတဲ့အခါကျတော့တမာတိမဂ်ခင်၃ပါးနော်တမာဝါယမတမာတတိတမာတမာတိတမာဝါယမဆိုတာက စိတ်แท้ကအခုကဲတရားလေးအားထုတ်တယ်တရားအားထုတ်နေရင်လည်းအခုတရားလေးနာနေရင်လည်းဒကာဒကမတွေတရားတော့ဘုန်းကြီးကတော့ဟောနေတာ စိတ်ကတောင်ရောက်မြောက်ရောက်ဟိုရောက်ဒီရောက်ရောက်ရောက်မသွားဘူးလားဟိုပြေးလိုက်ဒီပြေးလိုက်တရားရနားနေရတာတခါတည်းအိမ်ကြောင်တွင်မိလိုက်တခါတလေအလုံးကြောင်တွင်းမိလိုက်အဲ့ဒါပြန်လွင့်အဲ့ပြန်လွင့်နေတဲ့စိတ်ကိုဘာလို့ရမှာလဲဝီရိယကတွန်းတင်တာအဲ့ဒီမကောင်းတဲ့တွေးတောမှုလေးဖြစ်ပြီဆိုရင် နောက်ကကောင်းတဲ့တွေးတောမှုလေးဖြစ်အောင်အစားပြန်ပြန်ထိုးပေးရအာကုသိုလ်တွေဖြစ်ပေါ်ရင်အဲ့အာကုသိုလ်ပယ်နိုင်အောင်လုပ်ရတယ်မဖြစ်သေးတဲ့ကုသိုလ်တွေကို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 သုံးသက်တဲ့ခါကျတော့စိတ်လက်ဟိုပြေးလိုက်ဒီပြေးလိုက်တရားရနားနေတာနားနေရင်လည်းကိုဟိုရောက်လိုက်ဒီရောက်လိုက်ညံမောညံတဲ့ခန္ဓာမသုံးသက်နိုင်ဘူးဆိုရင်အဲ့ဒါဒေသနာညာနာနုဒေသနာညာရဲ့နောက်ကနေအစဉ်လိုက်ပြီးတော့ရှုတာမဖြစ်နိုင်သေးဘူးเนาะအဲ့ဒါမျိုးဆိုတဏှီပြောရင်တရားဓုမရနိုင်သေးတဲ့ဒါလက္ခဏာကိုပြောတာတရားဓုရနိုင်တဲ့ပုံကိုယ်တွေရဲ့အခုလက္ခဏာကဒေသနာညာရဲ့အစဉ်ကိုလိုက်တာဩဒီစိတ်လေးဟာ ဒီလိုလေးပြည့်ပြည့်ပြည့်ပြည့်နေတဲ့စိတ်ကလေးပါလားအဲ့ဒီတော့ဒီစိတ်ကလေးကိုငါတတိထားမှာပဲဟော စိတ်ကလေးကိုတတိထားဝါယမတမဝါယမအမှန်ရအောင်တွန်းတင်တာအဲ့ဒီတွန်းတင်ပြီးတော့စိတ်ကို အာကုသိုလ်အတွေးမခံမနဲ့ကုသိုလ်စိတ်တွေတွဲပြအောင်ကြိုးစားလိုက်တယ်ဝိရိယကတွန်းတင်လိုက်တယ်အဲ့ဒီရတွေဘာလုပ်လဲတဲ့တမ္မာတတိတတိလေးထားတာဟောတိုင်းဟောတိုင်းပြောတိုင်းပြောတိုင်း အော်တလုံးပြောသွားတဲ့စကားတွေကိုတလုံးနောက်ကနေဆင်ញင်ပြီးသုံးသပ်ဩအမျက်မပြတ်စိတ်ကဒီပေါ်မှာတီးနေရင်အဲ့ဒါတမာတတိအဲ့ဒီတတိဟာအာကောင်းအာကောင်းအာကောင်းလာရင်တမာတမာတိအဲ့ဒီတမာတမာတိကြတော့အဲ့ဒါကြတော့စတုထဇံကိုခေါ်သွားပြီနော်အခုမြတ်စွာဘုရားကပင်စဝဂိ၅ဦးဟောတဲ့အချိန်ကြတော့ ဒီသုတ်တန်ထဲမှာအကျဉ်းချုပ်ပြီးမြတ်စွာဘုရားဟောပေးတာအကျဉ်းချုပ်ပြီးဟောပေးတာအကုန်လုံးအကျယ်ကြီးချက်ပြီးတော့ဟောတာပုံဘာလို့လဲဆိုတော့ဒီကွန်တင်ညာနဲ့ပင်စဝက်ကီ၅ဦးတို့ဟာဖရာအလောင်းတော်နဲ့တောထွက်ပြီးတော့သူတို့အကျင့်နေတဲ့ပုံကိုယ်တွေသူတို့ရဲ့တမာတိအားတွေကအင်မတန်ကောင်းနေတဲ့ပုံကိုယ်တွေအဲ့ဒီလိုအင်မတန်အားကောင်းနေတဲ့ပုံကိုယ်တွေကိုမြတ်စွာဘုရားအသိစိတ်ပြီးမဟောဘူးဒါကြောင့်မို့ဒီမဂ်ငင်၈ပါးမှာ တမာတိမွေးပုံမွေးနည်းတွေဝိပဿနာရှုပုံရှုနည်းတွေဓမ္မစကြာထဲမှာအသေးစိတ်ဟောတာမတွေ့ရဒါပေမဲ့ဦးဇင်းတော်တရားတော်မတွေကိုဦးဇင်းအခုတတ်နိုင်တယ်မြတ်အသေးစိတ်ပါတခါတည်းနည်းနည်းချင်းအခုထက်ပြောသွားခြင်းလို့နော်ဘာလို့လဲဆိုတော့အဲ့ဒီလိုပြောလိုက်မှသဘောပေါက်တော့မှဩငါတို့ဒီလိုကျင့်ရမှာပါလားဆိုသိလားအဲ့တော့အခုဟုတ်ပြီသီလမှတ်ခင်၃ပါးကလည်းကို့မှာပြည့်ပြီအခုဦးဇင်းတို့တရားတော်မတွေဆိုအခုတရားထိုင်ခါနာနီးမှာ၅ပါးသီလခံယူလိုက်တယ်၅ပါးသီလခံယူပြီးတော့အခု ထိုင်တဲ့အချိန်မှာလိန်တာလည်းမရှိဘူးနော်အသက်မိုးဝမ်းကြောင့်မစင်မကြင်လောက်တာလည်းမရှိဘူးထပါဇက်ကဆဲဆိုနေတာလည်းမရှိဘူးဟုတ်တယ်မဟုတ်လားအဲ့တော့တမ္မာဝါစာတမ္မာကမ္မန္တအသက်မိုးဝမ်းကြောင့်လည်းစင်ကြင်တယ်တမ္မာအာဇီဝအသက်မွေးမှုတွေစင်ကြင်နေတယ်ကောင်းတဲ့အလုပ်တွေလည်းလုပ်နေတယ်နော်မှန်တဲ့စကားတွေပြောနေတယ်ဆိုတော့ဒါသီလလုံသွားပြီလို့ပြောတာအခုလည်းပဲပိဿဝက်ကငါးဦးတို့ကိုမြတ်စွာဘုရားကအရှင်ဆုံးဒီသီလကိုယူရမယ်သီလကိုအခြေပြုရမယ် အဲ့ဒီသီလဆိုတဲ့မက်ခင်ကိုအခြေပြုတ်ပြီးတော့မှဟောဒီစိတ်ကိုဟောလို့ထိန်းရမယ်ဆိုပြီးတော့တခါတည်းပြန်လွင်ပြန်လွင်ပြန်လွင်သွားတဲ့စိတ်ကလေးအဲ့ဒီစိတ်ကလေးကိုကဲဟောလို့ထိန်းတတိထားဝီရိယနဲ့တွန်းတင်ရှေ့အစိတ်ကတခါတည်းပြန်လွင်နေသိရင်နောက်ကစိတ်ကအဲ့ပြန်လွင်နေစိတ်ကိုသိအောင်ကိုတတိထားအဲ့လိုတတိထားပြီးတော့ရှေ့ကစိတ်ကအကုသိုလ်စိတ်ဖြစ်သွားတယ်နောက်ကစိတ်ကအဲ့ဒီအကုသိုလ်စိတ်ကိုနောက်ထပ်မဖြစ်အောင်ပြန်ကြိုးစားနော် ကုသိုလ်စိတ်ဖြစ်လာတယ်ဖြစ်တဲ့ကုသိုလ်ကိုထပ်ထပ်ဖြစ်အောင်ကြိုးစားဆိုပြီးတော့အဲ့ဒီမှာတမ္မာဝါယမနဲ့စိတ်ကိုတွန်းတင်ခိုင်းတာမကောင်းတာတွေတွင်းမိတယ်တွင်းမိတဲ့စိတ်ကလေးကိုလည်းဖယ်ပစ်လိုက်ဒီအချိန်တရားဓမ္မတွေနားနေရင်လည်းကဲဘာလို့ဒီစိတ်တွေငါတွင်းနေမှာလဲမတွင်းတော့ဘူးဆိုပြီးအဲ့တွင်းတဲ့စိတ်ကိုဖယ်ပစ်ဖယ်ပစ်ဖယ်ပစ်ဆိုပြီးအဲ့ဒီတွေးတဲ့စိတ်ကလေးကိုဖယ်ရင်ဖယ်ရင်ဖယ်ရင်နဲ့ဝီရိယနဲ့ကြိုးစားကြိုးစားပြီးလှုပ်လိုက်တဲ့အချိန်မှာဘာဖြစ်လာမလဲအဲ့ဒီအချိန်မှာတဲ့ဦးဇင်းတို့ တရားဓမ္မတွေရဲ့စိတ်မှာဟောတတိတွေအားကောင်းလာပါလိမ့်မယ်တဲ့နော်အဲ့ဒီတတိအားကောင်းလာတဲ့အခါကျတော့မှ စိတ်မှာတတိကတေးပြီးတော့အားကောင်းလာတော့တမာတိတရားရတော့တမာတတိတမာတမာတိတဲ့ဟောတမာတတိတမာတမာတိဖြစ်တော့ရှင်ကုဋေညာကြီးတို့ကအထွတ်ထိပ်တမာတိကရသွားပြီတဲ့တမာတမာတိဖြစ်ပြီအဲ့ဒီတော့ဘာတွေလာပြီးတော့မြင်နိုင်ပြီလဲတမာဒိဋ္ဌိ ရုပ်တရားတွေနံတရားတွေဟာဩရုပ်ဓမ္မတွေဟာကြည့်လိုက်တဲ့အခါကျတော့ဒီအင်မတန်မှအာကြီးတဲ့ဓမီနဲ့ထိုးကြည့်လိုက်တဲ့အခါမှာရှေ့မှာကိုမြင်နေတာတွေအကုန်ကြည့်လို့ရတယ်လို့ပဲအခုလည်းပဲဒီခန္ဓာကိုယ်ပေါ်မှာကြည့်လိုက်တဲ့အခါကျတော့ရုပ်ဓမ္မတွေဟာဩပထဝီတေသောအဘောဝါယောဆိုပြီးတော့ဓာတ်ကြီး၄ပါးရင်းမြေလည်ပြီးဓာတ်ကြီး၄ပါးနဲ့ဖွဲ့စည်းထားတဲ့ဒီရုပ်တရားတွေဟာ အမျက်မပြတ်ဒလဇဖောက်ပြန်နေပါလားပြောင်းလဲနေပါလားလို့အဲ့ဒီအပေါ်မှာအမှန်ကိုမြင်သွားတာရုပ်တရားတွေဟာဘာတစ်ခုမှမြဲတာကို မရှိဘူးဒီရုပ်တရားတွေဟာအကုန်လုံးဖြစ်ပြီးတော့အကုန်လုံးပြက်နေရတဲ့သဘောပဲလို့အဲ့ဒီရုပ်တရားရဲ့အပေါ်မှာ မမြဲတဲ့အနိစ္စလက္ခဏာဆင်းရဲတဲ့ဒုက္ခလက္ခဏာအစိုးမရတဲ့အနတ္တလက္ခဏာဆိုတဲ့အဲ့ဒီအမှန်တွေမြင်သွားတာမြင်သွားတဲ့အခါကျတော့ ငါကောလို့အယူလွဲတဲ့ဒိဋ္ဌိကြီးကအဲ့မှာပြုတ်သွားတာတမ္မာဒိဋ္ဌိနော်အဲ့ဒီပေါ်မှာဒါကြီးဟာဒီယုတ်ကြီးဟာငါကောမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့သုံးသပ်လိုက်တာကတမ္မာသင်္ကပ္ပအဲ့ဒါပညာမဲ့ခင်နှစ်ပါးထိုးထွင်းပြီးတော့ဝင်သွားတယ်သီလမဲ့ခင်ကိုပြည့်အောင်ဖြည့်ခဲ့တယ်တမာတိမဲ့ခင်ကိုရအောင်တမာတိကိုရအောင်ကြိုးစားတယ်ပညာနဲ့ပိုင်းခြားပြီးတော့ရှုတာ ရုပ်တရားတွေဟာလည်းမမြဲဘူးသူတော်သူဖောက်ပြန်နေတာပဲပျက်စီးနေတာပဲဒီခန္ဓာကိုယ်ရုပ်တော်တွေကြီးတရိပ်ရိပ်တရွရွတမောမောနဲ့ဖောက်ပြန်ပျက်စီးနေတာပဲရှိတယ်လို့အဲ့ဒါမျိုးမြင်သွားတာအဲ့လိုမြင်သွားတဲ့အခါကျတော့မှရုပ်တရားတင်လားဆိုနံတရားကလည်းဒီတိုင်းပဲနံလေးတွေကလည်းသူ့အတူတီးပြီးပြက်တီးပြီးပြက်ပေါ်ပြီးပြက်ပေါ်ပြီးပြက်အော်ရုပ်ဓမ္မတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နံတရားတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် ဒီယုတ်ဓမ္မနန္ဓမ္မတွေဟာဖြစ်ချင်းပြက်ချင်းသဘောပဲရှိပါလားလို့ဟောကိုယ့်ရဲ့ခန္ဓာကိုယ်မှာညာနဲ့တင်ကြည့်တာအခုဦးဇင်းတော်တရားဓမ္မတွေတင်ကြည့်အခုထိုင်နေတဲ့ခန္ဓာကိုယ်မှာနည်းနည်းတင်တာလေးများများလေးတင်တာပြောင်းတယ်ပူတာနဲ့အေးတာပြောင်းတယ်ထုံတာနဲ့ကျင်တာပြောင်းတယ်ကြိုက်တာနဲ့ခဲတာပြောင်းတယ်တင်းလာလိုက်တောက်လာလိုက်ပူလာလိုက်အေးလာလိုက်ကြိုက်လာလိုက်ခဲလာလိုက်အခုခန္ဓာကြီးတစ်ခုလုံးမှာ ပြောင်းဆန်းပြီးတော့အမျိုးမျိုးဖောက်ပြန်နေတယ်အဲ့ဒါ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 ရုပ်တွေပြောင်းတိုင်းပြောင်းတိုင်းမှာနာငါလည်းပြောင်းသိတာရုပ်ပြောင်းလို့နာပြောင်းနေတဲ့ရုပ်ဓမ္မနန္ဓမ္မတွေပဲရှိပါလားငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိပါလားငါကိုယ်ဆိုတာမဟုတ်ပါလားငါဥစ္စာဆိုတာမဟုတ်ပါလားလို့ဒီခန္ဓာကိုယ်ကြီးရဲ့အပေါ်မှာညာနဲ့ဆင်ញင်သုံးသပ်လိုက်တော့ငါကိုမဟုတ်ဘူးငါဥစ္စာလို့မသိဘူးငါဥစ္စာမဟုတ်ဘူးလို့သိလိုက်တာသည်တမ္မာဒိဋ္ဌိ ငါကိုငါဟာငါဥစ္စာလို့အယူလွှဲရင်မိစ္ဆာဒိဋ္ဌိအဲ့ဒါတတ္တဒိဋ္ဌိဒီခန္ဓာကိုယ်ကြီးပေါ်မှာအခုတော့ဒီယုတ်ဓမ္မနန္ဒမတွေဟာဒီလိုဖြစ်ပြီးဒီလိုပြတ်နေတာပဲရှိပါလားလို့သိလဲသိလိုက်ရောအဲ့ဒီမှာအမြင်မှန်သွားပြီအမြင်မှန်သွားပြီအဲ့ဒီပေါ်မှာဩငါကိုမဟုတ်ငါဥစ္စာမဟုတ်ငါသူတော်ဘာယောက်ျားမိန်းမမဟုတ်ဆိုပြီးစင်ញင်သုံးတတ်တဲ့တမ္မာသင်္ကပ္ပနော်သုံးတတ်တဲ့ဉာဏ်တွေအဲ့ဒါတွေကလည်းမှန်သွားပြီမဂ်ခင်၈ပါးပြည့်ပြီ အဲ့ဒါမက္ခင်၈ပါးအကျဉ်လန်းကြီးဖြစ်သားတော်တဲ့အဲ့ဒီမက္ခင်၈ပါးအကျဉ်လန်းနဲ့အလယ်အလတ်ကနေအဲ့ဒါရှောက်တယ်အစွန်းနှစ်ဖက်ကိုပယ်အတ္တကိလမထာနဲ့ကာမတုခံလေးကနုယောဂဆိုတဲ့အစွန်းနှစ်ဖက်ကိုပယ်ပြီးတော့အဲ့ဒီမက္ခင်၈ပါးအကျဉ်လန်းကိုရှောက်လာရင်အဲ့ဒီယုတ်ဓမ္မတွေနာမ်ဓမ္မတွေပေါ်မှာဆင်ញင်ရင်ဆင်ញင်ရင် သုံးတရင်သုံးတရင်သုံးတရင်နဲ့ဒုက္ခမြင်လာမယ် ဘာမြင်လာမှာလဲဒုက္ခအဲ့ဒီဒုက္ခကမြတ်စွာဘုရားက ပထမမြင်လွယ်အောင်လို့စပြောလိုက်တဲ့ဒုက္ခကဇာတိပိဒုက္ခဇရာပိဒုက္ခဗျာတိပိဒုက္ခမရဏပိဒုက္ခအပိယဟိတံပြောကောဒုက္ခပိယဟိဝိပြောကောဒုက္ခယံပိသံနလဘတိတံပိဒုက္ခဟောပထမပြောလိုက်တဲ့ဒုက္ခတွေကချက်သားတော်တဲ့အခု မြင်နေရတဲ့ခန္ဓာကိုယ်ကြီးခုတဖြည်းဖြည်းအိုးလာပြီအခုသောသောကွန်တေညာတို့ဆိုဖះလောင်းတဲ့မြတ်စွာဘုရားတဲ့အများကြီးတက်ကြီးတယ်လေသူတို့ဆိုအဲ့ဒီအချိန်မှာအိုမဲမဆွမ်းဖြစ်နေပြီမြတ်စွာဘုရားအလောင်းတော်မွေးတဲ့အချိန်မှာတခါလေဧကမௌချဘုရားဖြစ်မယ်လို့သူပြောခဲ့တာသူတို့ကဖះထက်အများကြီးအသက်ကြီးတယ်အဲ့တော့ကြည်အိုးနေပြီတဲ့အဲ့ဒီအိုးနေရတာကလည်းဒုက္ခပဲနာရတာလည်းဒုက္ခသေရအောင်မဲ့ဒုက္ခနော် ဆွဲရရခြင်းပူဆွဲရခြင်းတွေငိုကြွရခြင်းတွေဒုက္ခကိုမချစ်မနှစ်သက်တဲ့ပုံကိုယ်တွေနဲ့နေရခြင်းထိုင်ရခြင်းကလည်းဒုက္ခမိမိချစ်ပါတယ်နှစ်သက်ပါတယ်ဆိုတဲ့ပုံကိုယ်တွေနဲ့ကွဲကွာပြီးနေရခြင်းဟာလည်းဒုက္ခအကုန်လုံးကျင်းချုပ်လိုက်ရင်တော့အာလို့အခုလောကကြီးထဲမှာအလုံးတွေ့ရမြင်ရတာတွေမှန်သမျှမှာကိုမဖြစ်ချင်တာတွေဖြစ်နေရတာဒီအလုံးဒုက္ခပဲ အဲ့ဒါအပြင်ဒုက္ခကိုမြင်အောင်ကြည်ခိုင်းလိုက်တာမြတ်စွာဘုရားလိုချင်တဲ့ဒုက္ခအဲ့ဒီဒုက္ခမဟုတ်ဘူးတန်ခိတ်တေနပင်စုပါဒာနက္ခန္ဓာဒုက္ခအဲ့ဒီဒုက္ခကိုဘုရားလိုချင်တာအကျဉ်းချုပ်ပြောရင်ခန္ဓာ၅ပါးဟာဒုက္ခသစ္စာပဲလို့ပြောတာအဲ့ဒီခန္ဓာ၅ပါးဟာယုတ်တရားနန္တရား ရူပခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဆိုတဲ့နာမ်ခန္ဓာလေးပါးနဲ့ယုတ်တရားအဲ့ဒါကိုခန္ဓာ၅ပါးလို့ပြောတာအဲ့ဒီခန္ဓာ၅ပါးရဲ့ဖြစ်ချင်းပြက်ချင်းကို မြင်တဲ့ဒုက္ခကိုဘုရားကလိုချင်တာမြတ်စွာဘုရားလိုချင်တဲ့ဒုက္ခနော်ချက်သားတဲ့အဲ့ဒီပင်စုပါရာနခန္ဓာဒုက္ခ အဲ့ဒီရုပ်တရားတွေကိုလည်းကြည်တာနဲ့အဲ့ဒီရုပ်တရားတွေကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ကြည်တဲ့အခါကျတော့အဲ့ဒီရုပ်ရသဘောတွေကတမျိုးမျိုးတရိပ်ရိပ်တဖွာဖွာတတိတ်တိတ်တရိပ်ရိပ်နဲ့တင်းတာတမျိုးတောက်တာတမျိုးပူတာတမျိုးအေးတာတမျိုးနော်အပူကြောင့်လည်းဖောက်ပြန်တယ်အေးကြောင့်လည်းဖောက်ပြန်တယ်များများပူလာတဲ့အခါကျတော့ရုပ်ကြီးတွေပြောင်းသွားတာပဲအရန်အေးတဲ့နေရာကြီးသွားလိုက်ရင်လည်းရုပ်တွေဟာပြောင်းထွက်သွားတာပဲအဲ့ဒါကြောင့်မို့ အပူကြောင့်လည်းပြောင်းလဲတယ်အေးအေးကြောင့်လည်းပြောင်းလဲတယ်နော်ဆာလို့လည်းပြောင်းလဲတယ်နော်စားပြီးပြန်လည်းပြောင်းတာပဲနော်ဘိုက်တွေဝါသွားတဲ့အခါကျတော့လည်းပြောင်းတာပဲဆာလွန်းလည်းမျက်နှာလေးညှို့ငယ်ပြီးတခါတည်းရုပ်တွေကလည်းပြောင်းသွားတာပဲနော်အဲ့ဒီတော့အမျိုးမျိုးဖောက်ပြန်နေတယ်အမျိုးမျိုးပြောင်းလဲနေတယ်အဲ့ဒီရုပ်တရားတွေအဲ့ဒီရုပ်တရားတွေကိုကြည့်တဲ့အခါကျတော့အော်ဒီရုပ်တရားအမျက်မပြတ်ဖောက်ပြန်နေပါလားဖောက်ပြန်နေပါလားပြောင်းလဲနေပါလား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 ပြောင်းပြောင်းနေတဲ့စိတ်ကလေးကလည်းမမြဲပါလားအဲ့ဒီအပေါ်မှာကောင်းတယ်ဆိုးတယ်လို့ခံစားတဲ့ဝေဒနာအဲ့ဒီခံစားတဲ့ဝေဒနာကလည်းကြည်လိုက်တဲ့အခါကျတော့ကောင်းတာလေးကငါခံစားပြီးရင်ခံစားကြင်ပါတယ်ပြောလည်းမရဘူးအဲ့ဒါလေးကခံစားပြီးပြက်အာဆိုတာလေးပေါ်လာတော့လည်းခံစားပြီးပြက်အလယ်လက်ဖြစ်လည်းခံစားပြက်ကောင်းတာလေးလည်းခံစားပြက်ဆိုတာလေးလည်းခံစားပြက်အလယ်လက်လည်းခံစားပြက်အော်ဝေဒနာရဲ့သဘောဟာလည်း ဘာတစ်ခုမှမမြဲပါလားဝေဒနာတွေဆိုတာအကုန်လုံးခံစားပြီးပြတ်တတ်တဲ့သဘောတွေပါလားလို့ဟောခံစားတဲ့ဝေဒနာရဲ့အပေါ်မှာလဲအဲ့လိုရှုရမှာအဲ့ဒီလိုခံစားတဲ့ဝေဒနာရဲ့အပေါ်မှာလဲရှုလိုက်တဲ့အခါကျတော့အော်ဝေဒနာရဲ့အနေစာကိုမြင်ပြီးနော်အဲ့ဒီကနေပြီးတော့တင်ညာတဲ့မှတ်သားတတ်တဲ့တင်းတယ်လို့သိတဲ့တင်ညာတောက်တယ်လို့သိတဲ့တင်ညာတောက်တယ်တင်းတယ်လို့သွားသွားပြီးပေးတာတင်ညာ အဲ့ဒီတင်ညာလေးကမြဲသလားဆိုကြည့်တဲ့အခါကျတော့အဲ့ဒီတင်ညာကလည်းမမြဲဘူးတဲ့တင်ညာလေးကလည်းဖြစ်ပြီးတော့ပြတ်တယ်။အော်နောက်ကလောဘဒေါသမောဟဆိုတဲ့သင်္ခါရတရားတွေကလည်းမြဲသလားတခါတလေလောဘစိတ်လေးဖြစ်လိုက်တခါတလေဒေါသစိတ်လေးဖြစ်လိုက်ဖြစ်လာတဲ့လောဘစိတ်တွေဒေါသစိတ်ကလေးတွေအဲ့ဒီသင်္ခါရတရားလေးတွေဟာလည်းပဲအော်မမြဲပါလားလို့ကြည့်လိုက်တော့ယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့အော်အဲ့ဒီခန္ဓာ၅ပါး သဘောတရားတွေဟာအနိစ္စမမြဲပါလားလို့အဲ့ဒီမမြဲတဲ့အနိစ္စတွေကိုအဖမအထထအမမြဲတဲ့အနိစ္စလို့ရှူရင်ရှူရင်ရှူရင်ရှူရင်နဲ့အဲ့ဒီသင်္ခါရရဲ့ဒုက္ခကိုမြင်ပြီ။အော်အမျက်မပြတ်ဒလသရုပ်တရားလည်းဖောက်ပြန်နေရတယ်နာမ်တရားလည်းပြောင်းလဲနေရတယ်ဒုက္ခတရားကြီးပါလား။နော်အဲ့ဒီမှာကြတော့မှသင်္ခါရရဲ့ဒုက္ခကိုမြင်ပြီ။အဲ့ဒီသင်္ခါရရဲ့ဒုက္ခကိုမြင်တဲ့အခါကျတော့မှ အော်ဒီဟာဟာဒုက္ခသစ္စာအမှန်တရားပါလားလို့သစ္စာညာနော်ဒုက္ခသစ္စာပဲအမျက်မပြတ်ဒလဇတ်ဖောက်ပြန်နေရတာပြောင်းလဲနေရတာဒီနော်သစ္စာတရားပဲဒုက္ခသစ္စာတရားပဲလို့ဟောညာနဲ့မှာသစ္စာညာကိုသိတယ်။အော်ဒီဒုက္ခသစ္စာပိုင်ခြားပြီးတော့သိအပ်တော်တရားပါလားလို့ကိစ္စညာဟော သစ္စာကိုဒုက္ခသစ္စာဖြစ်ခြင်းပြခြင်းတွေဟာဒုက္ခလို့သစ္စာသစ္စာညာအဲ့ဒီဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိအပ်ပါလားလို့သိတာကကိစ္စညာအဲ့ဒီကနေပြီးတော့မြတ်စွာဘုရားကအော်ဒီခန္ဓာရဲ့ဒုက္ခတွေဟာပိုင်းခြားပြီးတော့ငါသိပြီးပြီဆိုတာကတညာဟောဒုက္ခသစ္စာရဲ့အပေါ်မှာသစ္စာညာကိစ္စညာကတညာဆိုတဲ့ညာ၃ပါးတခါတည်းပေါ်သွားတယ် ဒါဟာဒုက္ခသစ္စာလို့သိတယ်ဒီဒုက္ခသစ္စာဟာပိုင်းခြားသိအပ်သောတရားလို့လည်းသိတယ်နောက်ကပိုင်းခြားပြီးသိပြီးပြီတဲ့ကတညာဒုက္ခလို့သိရမယ်ဒုက္ခသစ္စာကိုပိုင်းခြားသိသင့်တယ်လို့သိရမယ်ဒုတိယအဆင့်ကသိသင့်တာပဲရှိသေးတာတတိယအဆင့်မှာပိုင်းခြားပြီးတော့သိပြီးပြီနော်အဲ့ဒီဒုက္ခသစ္စာဆိုတာပယ်ရမယ်တရားမဟုတ်ဘူးတဲ့ ဒုက္ခသစ္စာကြီးကသွားပြီးဟာဒီဒုက္ခကြီးမလို့ခြင်းမှုသွားกว่าဆိုပဲလို့မရဘူးတဲ့သူ့ကိုဘာလို့ရမှာလဲပိုင်းခြားပြီးတော့ဒါသိရမယ်နော်ပဋိညေယပိုင်းခြားသိရမယ်တရားတဲ့ပယ်လို့မရဘူးနော်အခုခန္ဓာကိုယ်ကြီးအာဟိုယောဂဖြစ်တယ်ဒီယောဂဖြစ်တယ်သွားกว่าဆိုစွန့်ပြစ်လို့မရဘူးအဲ့ဒီပေါ်မှာပဲပိုင်းခြားပြီးတော့သိအောင်ပဲလုပ်လို့ရမှာတဲ့အဲ့ဒီတော့အဲ့ဒီဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိတယ်ဘယ်ကနေသိတာလဲ ယုံနံပေါ်မှာသိတာအဲ့ဒီယုတ်တရားတွေရဲ့အပေါ်မှာဖောက်ပြန်တယ်ပြောင်းလဲတယ်ဆိုတော့ယုတ်ရဲ့သဘောတွေရဲ့အပေါ်မှာအဲ့ဓာတွေကိုကောင်းကောင်းမြင်လို့နာရဲ့သဘောတွေရဲ့အပေါ်မှာကောင်းကောင်းမြင်လို့ယုံနံဓမ္မသင်္ခါရတရားတွေကအော်ဖြစ်ချင်းပြက်ချင်းသာလျှင်ရှိပါလားလို့အနိစ္စလက္ခဏာဉာဏ်ရှုပြီးတော့မှအဲ့အနိစ္စလက္ခဏာဉာဏ်ကနေမှဒုက္ခလက္ခဏာဉာဏ်ကြီးထင်လာတာအဲ့ဒီဒုက္ခလက္ခဏာဉာဏ်ထင်လာတဲ့အခါကျတော့မှ အော်ဒီယုတ်တရားနံတရားတွေဟာ အော်ဒုက္ခတုံဒုက္ခကဲဒုက္ခသစ္စာကြီးပါလားလို့သစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်ဆိုတဲ့ဉာဏ်၃ပါးနဲ့ပိုင်းခြားပြီးတော့သိလိုက်ပြီအဲ့ဒီသိလဲသိလိုက်တဲ့အခါကျတော့အော်ဒီခန္ဓာကိုယ်ကြီးဟာဘာမှ တွေ့တာတရားမဟုတ်ပါလားဟောသိသွားပြီငါကောငါဟာငါဥစ္စာလို့တတန်တရာလုံးကအယူဆွဲကြတဲ့ဒီခန္ဓာကိုယ်ကြီးဟာ တကယ်ရတော့ငါကိုဆိုတာမဟုတ်ပါလားငါဥစ္စာဆိုတာမဟုတ်ပါလားငါဆိုတာမဟုတ်ပါလားလို့ဟောပိုင်းခြားပြီးတော့သိတယ်နော်ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးဒုက္ခတုံဒုက္ခသစ္စာပဲဒုက္ခတုံဒုက္ခကဲကြီးပဲရှိတယ်ဖြစ်ချင်းပြက်ချင်းနေနဲ့ဖြစ်ပြနေရတဲ့သင်္ခါရဒုက္ခပဲလို့အမှန်ကိုမြင်လိုက်တဲ့အခါကျတော့အဲ့ဒီခန္ဓာကိုယ်ပေါ်မှာတွေ့တာတဲ့သမှုရိယတဏှာကိုပယ်တာ အဲ့ဒါကြောင့်မို့ဩသမုဒိယသစ္စာဆိုတဲ့တဏှာသည်ဩတွေ့တာတတ်တဲ့သမုဒိယသစ္စာဒါကသစ္စာဉာဏ်နော်တွေ့တာတတ်တာဒီသမုဒိယသစ္စာသည်ပယ်အပ်သောတရားပါလားလို့သိတာကိစ္စဉာဏ်အဲ့ဒီသမုဒိယသစ္စာကို အပိအပိုင်ပယ်ပြီးပြီကတဉာဏ်ဟောဒုက္ခသစ္စာမှာ၃မျိုးဖြစ်တယ်လို့သမုဒိယသစ္စာမှာလည်းသမုဒိယသစ္စာလို့သိတယ်သစ္စာဉာဏ် အဲ့ဒီဟာဒီပယ်အပ်သောတရားလို့သိတယ်ကိစ္စညာပယ်ပြီးတာကိုလည်းပယ်ပြီးပြီလို့သိတယ်ဦးဇင်းတို့တရားဓမ္မတွေကပြန်ကြည့်နော်ဒုက္ခသစ္စာလို့မြင်ပြီလားမမြင်သေးဘူးဒုက္ခသစ္စာကို ပိုင်းခြားသိပြီလားမသိသေးဘူးအဲ့ဓာကြီးကိုအပြီးပိုင်းပိုင်းခြားသိတဲ့နယ်လို့သိတာကဒုတိယအဆင့်ပိုင်းခြားပြီးငါသိပြီးပြီဆိုတာကတတိယအဆင့်ကတညာ အဲ့ဒီညံသုံးညံမှာဦးဇင်းတို့တွေမဖြစ်သေးလို့မက်ဖို့မရသေးတာနော်တရားမို့မြတ်စွာဘုရားကဖြစ်သားတို့အဲ့ဒီဒုက္ခကိုမမြင်သမျှဘယ်တော့မှနိဗ္ဗာန်မရဘူးလို့ပြောတာအဲ့ဒီဒုက္ခကိုပိုင်းခြားမတိသေးသမျှကာလပတ်လုံးမင်းတို့ဟောဒီတန်တရာကြီးတဲ့တဝဲလဲလဲပြေးနေရအောင်ပါတဲ့ဘာလို့လဲဒုက္ခကိုမမြင်သေးလို့အဲ့ဒီဒုက္ခကိုမြင်ခြင်းရင်ဦးဇင်းတော်တရားတော်မတွေဘယ်မှာရှိရမှာလဲ ယုံနဲ့နာခန္ဓာ၅ပါးအကျယ်ချက်ရင်ခန္ဓာ၅ပါးအကျဉ်းချုပ်ရင်ယုံနာနှစ်ပါးအဲ့ဒီခန္ဓာ၅ပါးယုံနာနှစ်ပါးရဲ့ဖြစ်ခြင်းနဲ့ပြက်ခြင်းနဲ့မမြင်သေးသမျှသည်ဒုက္ခကိုမမြင်ဘူးလို့မှတ်ပါအဲ့ဒီဒုက္ခကိုမမြင်သေးသမျှသည်သမုဒိယကိုဘယ်တော့မှမပယ်နိုင်သေးဘူးလို့မှတ်ပါနော်ဒါကြောင့်မို့အဲ့ဒီဒုက္ခသည်ဥစ္စံတော်ဒကာဒကမတွေ ပိုင်းခြားသိအပ်သောတရားသမုဒိယသစ္စာသည်ပယ်အပ်သောတရားဒုက္ခပေါ်မှာလည်းသစ္စာညာကိစ္စညာကတညာသုံးပါသိရမယ်သမုဒိယသစ္စာပေါ်မှာလည်းကိစ္စညာကတညာအာသစ္စာညာကိစ္စညာကတညာဆိုတဲ့သုံးပါသမုဒိယသစ္စာအမှန်လို့ဒါသမုဒိယသစ္စာလို့သိရမယ်ဒီသမုဒိယသစ္စာပယ်ရမယ်တရားလို့လည်းသိရမယ်အဲ့ဒါကိုလည်းပယ်ပြီးရင်ပယ်ပြီးတာကိုအပြီးပိုင်သိရမယ်တဲ့ အဲ့ဒီကနေမှမက္ခသစ္စာသောသောပြောခဲ့တဲ့မက္ခေချက်ပါအကျင့်မြတ်ဟာဒါဟာအမှန်လန်းကြီးနော်အမှန်လန်းကြောင်းကြီးဖြစ်တယ်လို့မက္ခသစ္စာကိုလည်းပဲမက္ခသစ္စာတိုင်းသိရမယ်တဲ့ဒီမက္ခသစ္စာဟာဘာလို့ရမှာလဲကိစ္စညာကပွားများရအကြိမ်ကြိမ်ပွားနေရမှာတဲ့အဲ့ဒါဟာအော်ဒီယုတ်သဘောနတ်သဘောတွေကသူသဘောသူဆောင်နေပါလားငါကမဟုတ်ပါလားငါဥစ္စာမဟုတ်ပါလားလို့ အကြိမ်ကြိမ်ယုံနာပေါ်မှာရှုတဲ့ပုဂ္ဂိုလ်လည်းယုံနာပေါ်ပေါ့ဒုက္ခရှုတဲ့ပုဂ္ဂိုလ်ကဩအကုန်လုံးဒုက္ခတွေပါလားစားရလဲဒုက္ခသွားရလဲဒုက္ခနေရလဲဒုက္ခဖြစ်ချင်းပြက်ချင်းရှိသမျှအကုန်လုံးဒုက္ခကြီးပဲလို့သူကရှုနေတာအဲ့ဒါဒုက္ခလက္ခဏာညာအဲ့ဒီလိုဘာဝေတ္တပကိစ္စတဲ့နော်မဂ္ဂင်7ပါးမှာပထမမဂ္ဂသစ္စာကိုသိရမယ်သစ္စာညာဒီတရားဟာပွားများရမယ်တရားလို့သိတာကအာကိစ္စညာပထမသိတာကသစ္စာညာ ဒုတိယကိစ္စညာအဲ့ဒါကိုပွားများပြီးပြီလို့သိရကတညာနော်အဲ့ဒီကနေပြီးတော့တခါဏိရောဓနိဗ္ဗာန်အော်ဒီဒုက္ခသမုဒိယချုပ်ချင်းသည်ဏိရောဓအော်ဒါဟာသစ္စာညာဒီလို ချုပ်အောင်ငြိမ်းအောင် လုပ်ရမယ်လို့သိတာကတညာအဲကိစ္စညာအဲ့ဒီဏိရောဓချုပ်ငြိမ်းသွားပြီလို့သိတာကကတညာအဲ့တော့ ဒုက္ခသစ္စာရဲ့အပေါ်မှာ၃မျိုး သမုဒယပေါ်မှာ၃မျိုးမဂ္ဂပေါ်မှာ၃မျိုးနိရောဓပေါ်မှာ၃မျိုးဆိုတော့12မျိုးအဲ့ဒါကိုဒွါရတကာရအဲ့ဒါ12မျိုးနဲ့အချင်းရာအဖြစ်ငါသစ္စာ၄ပါးကိုမြတ်စွာဘုရားကအဲ့ဒီအချင်းရာ12မျိုးနဲ့ကိုငါကဒုက္ခကိုသိလဲပြီးပြီပယ်ရမယ့်ဟာကိုလည်းအဲသိတယ်ပယ်ပြီးတာ ပွားများရဒုက္ခကိုလည်းသိတယ်အဲ့ဒီဒုက္ခဟာနော်ဘလို့ဟာလဲဆိုတာလည်းသိတယ်ဒုက္ခရဲ့ဒီအဖြစ်တစ်နှစ်ပေါ်မှာအဲ့ဒါပေါ်မှာ ပိုင်းခြားသိရမှာလည်းငါအကုန်သိတယ်သမုဒိယကလည်းဒါသမုဒိယသစ္စာလို့သိတယ်အဲ့ဒီသမုဒိယဟာဘလို့ပယ်ရမယ်ဆိုတာသိတယ်အဲ့ဒီသမုဒိယတဏှာကိုလည်းအပြီးပယ်ပြီးတာကိုလည်းငါသိတယ်မဂ္ဂသစ္စာဟာလည်းမဂ္ဂသစ္စာလို့သိတယ်ဒါဟာပွားများမယ်တရားလို့လည်းသိတယ်ပွားများလည်းပြီးနေပြီတဲ့ နိရောဓနိဗ္ဗာန်လည်းဒီတိုင်းပဲတဲ့အဲ့ဒီလိုအချင်းရာ12မျိုးနဲ့ငါသိထားလို့ချက်သားတို့မင်းတို့ငါဖျားဖြစ်ပြီလို့ဝန်ခံတာဘောဘေနာနုတုတေတုဓမ္မေတုနော်အရင်တော့ကဒီတရားတွေရဲ့အပေါ်မှာငါမင်းတို့ ဟောဖို့လားပြောဖို့လားငါလည်းဘယ်ပုဂ္ဂိုလ်ရဲ့ထံကမှဒီလိုတရားမျိုးငါမကြားခဲ့ဘူးဒီလိုအမှန်သစ္စာတရားကြီးကို သစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်နေဆိုတဲ့ဉာဏ်နေနဲ့ပိုင်းခြားပြီးတော့ငါသိခဲ့တာတဲ့ငါကိုယ်တိုင်ထိုးထွင်းပြီးတော့သိခဲ့လို့အဲ့ဒီသစ္စာတရားတွေငါရခဲ့ပြီငါရခဲ့လို့မင်းတို့ကငါဖျားဖြစ်ပြီလို့ဝန်ခံတယ်ငါဟာနောက်ထပ်ဘဝဆိုတာမရှိတော့ဘူးအယမန္တိမှာဇာတိနတ္တိဓာနိပုဏ္ဏဘောတိတဲ့ငါမှနောက်ထပ်ဘဝဆိုတာမရှိတော့ဘူးတဲ့ဘာလို့လဲအဲ့ဒီသစ္စာတရားတွေကို ငါကိုယ်တိုင်အကုန်လုံးထိုးထွင်းပိုင်းခြားပြီးအကုန်သိခဲ့လို့အဲ့ဒီလိုတခါတည်းပြောပြီးတော့ဟောလာတဲ့အခါအရှင်ကွန်တင်ညာတို့ကလည်းဒေသနာညာရဲ့အစဉ်လိုက်ပြီးတော့ခန္ဓာကိုယ်မှာယုတ်တရားတွေနံတရားတွေပေါ်မှာအော်ဖះဟောတာမှန်လိုက်တာဒီယုတ်တရားလည်းဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်နံတရားလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အဲ့ဒီယုတ်တရားနံတရားတွေရဲ့အပေါ်မှာဖြစ်တာတွေမြင်တယ်ပြက်တာတွေမြင်တယ်ဟော နာမရူပပရိစေရညာဥဒယဘယညာနော်အပြတ်တွေအဖြစ်တွေအပြတ်တွေမြင်တယ်ဘင်္ဂညာဟောရှူရင်ရှူရင်အပြတ်တွေပဲမြင်လာဘယညာကြောက်ရွံ့ညင်းငွဲ့လာနော်အာရိနဝညာနိဗ္ဗိဒညာဆိုညင်းငွဲ့လာဒါကြီးကိုခန္ဓာကြီးအပြတ်တော်ကြီးတဲ့နေရတာဒုက္ခတုံဒုက္ခကြီးတဲ့မြင်နေရအဲ့ဒါကြီးတွေရဲ့အပေါ်မှာအနေစာလက္ခဏာညာဒုက္ခလက္ခဏာညာအနတ္တလက္ခဏာညာမမြဲတာကိုမြင်တယ်ဆင်းရဲတာကိုမြင်တယ်အဆိုးမရတာမြင်တယ်ဆိုပြီးတော့ ညံနေနဲ့တင်ပြီးတော့ရှူရဲရှူရဲရှူရင်းနဲ့အဲ့ဒီမှာဖြစ်ပျက်တွေမြင်လာတယ်ဖြစ်ပျက်တွေမုံလာတယ်အဲ့ဒီဖြစ်ချင်းပြက်ချင်းတွေကြည်နေရတာကိုယုံမုံညင်းငွဲ့ပြီးတော့အဲ့ဒီမှာဒီခန္ဓာကိုယ်ကြီးကို မလွန်မလွန်ကျင်တော့အဲ့ဒီကြမှာဖြစ်ပျက်တယ်မြင်ဖြစ်ပျက်တယ်မုံဖြစ်ပျက်တယ်ဆုံပြီးတော့ဟောသောတာပတ္တိမကြီးကိုကူးပြီတဲ့အရှင်ကိုနေညာကြီးကူးသွားတာအရှင်ကိုနေညာအဲ့ဒီမဂ်ခင်၈ပါးအကျင့်ယုံနာ၂ပါးပေါ်ကနေ တင်ပြီးညာအစဉ်လိုက်ပြီးတော့တခါတဲ့ဒေသနာညာနဲ့လိုက်ပြီးသုံးသပ်လိုက်တဲ့အချိန်မှာပဲတခါတဲ့ရှင်ကုဋေညသောတာပတ္တိမကိုတည်တော့အညာတိဝတ္တာဘောကုဋေညကုဋေညကြီးတော့သိပြီဟဲ့ထိုးထွင်းသွားပြီသိသွားပြီကျွဲကြော်လိုက်တဲ့အချိန်မှာပဲတခါတဲ့လာပြီးတော့နားထောင်နေတဲ့နတ်တွေ၁၈ကလေးအဲ့ဒီ၁၈ကလေးသောနတ်တွေကလည်း ဒေသနာညာအစဉ်လိုက်ပြီးသူတို့လည်းရှုပ်လိုက်ရင်းနဲ့အဲ့ဒီနတ်တွေကလည်းတခါတည်းတရားသူရတာ၁၈ကလေးရှိသွားပြီလူလောကမှာတော့အရှင်ကိုနေညာတယောက်ပဲရသေးတယ်အဲ့ဒီအချိန်မှာအနိနာမှာရှိနေတဲ့တရားနာနေတဲ့နတ်တရားနေမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာတရားဆက်ဒေသနာတော်ကြီးကိုဟောနေပြီလောကသုံးပါးမှာလူတွေနတ်တွေဘသူတွေကမှမဟောနိုင် မပြောနိုင်တဲ့တရား ဘသူကမှမှားပါတယ်လို့မပြောနိုင်တဲ့တရားဟာအရှင်မြတ်ဟောတာသစ္စာ၄ပါးရှိတာနောက်တစ်ပါးတတ်တဲ့၅ပါးရပါတယ်လို့ဘယ်လူဘယ်နဲ့ဘယ်ပြများဘယ်ပြမားမှလာပြီးတော့မြတ်စွာဘုရားကိုကွန်ပလိန့်လုပ်နိုင်တဲ့လူမရှိဘူးနော်အရှင်မြတ်သစ္စာ၄ပါးများတယ်ဗျာနှစ်ပါးဆိုရပြီလို့ပြောနိုင်တဲ့ပုဂ္ဂိုလ်မရှိဘူးအဲ့ဒီသစ္စာလေးပါးတရားကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာ ဘယ်လူဘယ်နဲ့ဘယ်ပညာမှမဟောနိုင်တဲ့တရားတော်တွေကိုမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားနေပြီဆိုပြီးတော့အကုန်လုံးကျွဲကြော်တာစက်ကြော်တာတိုက်တပေါင်းပြီးအကုန်ပြန့်နှံ့သွားတယ်အဲ့ဒီအချိန်မှာလောကရာကြီးတစ်ခုလုံးကလည်းအကုန်လုံးထွန်လင်းတောက်ပါပြီးတော့အကုန်လုံးတုံလှုပ်သွားတယ်စัจ java လာတပေါင်းလုံးတုံလှုပ်သွားတယ်တဲ့အဲ့ဒီအချိန်မှာအရှင်ကုန်င်းညမထေရက အရှင်ဘုရားတဲ့မှောက်ထားတဲ့ခွက်ကိုလှန်ပြလိုက်တဲ့ကဲ့သို့တပည့်တော်တို့မမြင်တာတွေမသိတာတွေကိုအရှင်ဘုရားအကုန်သိအောင်မြင်အောင်အရှင်ဘုရားဟောကြားပေးတော်မူလို့တပည့်တော်အခုတော့အမှန်မြင်ရပါပြီဖေ။အမှန်သိရပါပြီဖေ။အရှင်ဘုရားဗမာတပည့်တော်တို့ပြပားတာဒီစောစောတော့ကဘုရားလို့မယုံငဲ့လို့မယုံငဲ့လို့တရားမနာခင်တော့ကပြမားခဲ့တာတွေသိခံတော်မူပါဖေ။တပည့်တော်ကိုလည်းယဟန်ပြုတ်ဝင်ပေးတော်မူပါဖေ။ဆိုပြီးတော့အဲ့ဒီမှာနေအေဟိဘိက္ခု တဲ့အဲ့ဒါအခုသင်္ကန်းတွေလှူဘူးတဲ့ပုံကိုမျိုးတွေတခါတည်းကဲချစ်သားငါဖျားသာသနာတော်တွင်လာတော့ဆိုတာနဲ့သံမုတ်စိတ်ကျင်သွဲရိပ်ပဲပြီးတော့ယဟန်တွင်တခါတည်းဖြစ်ပါတယ်တဲ့အဲ့ဒီမှာရှင်ကိုနေညနော်အဲ့ဒီဝါဇောလပြည်နေမှာတရားသူရနောက်ပြီးတော့တခါနောက်ထပ်အရှင်ဝဘအရှင်ဗတ္တိယမဟာနံအရှင်အတ္တတိတို့တပါးတရက်နှောက်နဲ့အဲ့ဒါဝါဇောလပြည်ကျော်၄ရက်နေ့အထိသောတာပန်နေအကုန်အသေးသေးတည်ကြပါတယ် အဲ့ဒီကနေပြီးတော့မှအခု9ရက်မြောက်နေကြတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကအနတ္တလက္ခဏာတင်ပြီးတော့ထပ်ပြီးတော့ပြန်ခေါ်ပါတယ်จิตသားတော်တဲ့မင်းတို့ရဲ့အခုခန္ဓာကြီးကိုကြည့်လိုက်တဲ့အခါကျတော့ယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုပြီးတော့မရှိဘူးလားတဲ့ရှိပါတယ်ဖေဟာတဲ့အဲ့ဒီယုတ်သဘောကြီးဟာတဲ့အခုဖောက်ပြန်မနေဘူးလား ပူတဲ့အခါလဲပူတာတစ်မျိုးအေးတော့လဲအေးတာတစ်မျိုးတင်းတော့လဲတင်းတာတစ်မျိုးပူတော့လဲပူတော့တစ်မျိုးကြိုက်တော့လဲကြိုက်တော့တစ်မျိုးမဖောက်ပြန်ဘူးလားဖောက်ပြန်ပါတယ်ဖေဟာအဲ့ဒီပူလို့တစ်မျိုးမောလို့တစ်မျိုးဆာလို့တစ်မျိုးရေမတော့ရလို့တစ်မျိုးရေတော့ရလို့တစ်မျိုးအမျိုးမျိုး ဖောက်ပြန်ပြောင်းလဲနေတဲ့အဲ့ဒီရုပ်ကြီးကိုမင်းတို့မဖောက်ပြန်ပါနဲ့လို့တားလို့ရသလားပြတ်စွာဘုရားမရပါဘူးအရှင်ဘုရားအဲ့ဒီမရတဲ့ရုပ်တရားကြီးဟာ မင်းတို့ငါမပိုင်မှုအစိုးမရဘူးလို့မင်းတို့မှတ်စမ်းပါတဲ့အဲ့ဒါအနတ္တမင်းတို့အတ္တနဲ့လှုပ်လို့မရဘူးနော်တဲ့မင်းတို့အခုပိုင်ထားတဲ့အဲ့ဒီရုပ်တရားကြီးဟာသူ့အတူပူခြင်းပူအေးခြင်းအေးထုံခြင်းထုံကြိုက်ခြင်းကြိုက်အမျိုးမျိုးအပူအေးတွေအဲသူ့အတူစာရာတွေမှုတ်တိုက်တာတွေစားရာတွေနဲ့အမျိုးမျိုးသူ့အတူဖောက်ပြန်နေတဲ့အဲ့ဒီရုပ်ကြီးကိုမင်းတို့ငါကောငါဟာမဟုတ်ဘူးလို့အမှန်မြင်ရမယ်အဲ့ဒါဒီအနတ္တလက္ခဏာညာတဲ့အဲ့တော့ရုပ်ပေါ်မှာမင်းတို့အဲ့လို မြင်ရမယ် အဲ့ဒီရုပ်ပေါ်မှာမြင်ပြီးရင်ရုပ်ပေါ်တင်လာဆိုမဟုတ်ဘူးတဲ့ခံစားတတ်တဲ့ဝေဒနာလည်းကြည်သာအောင်တဲ့ကဲကောင်းတာလေးခံစားတဲ့ဟာဒါလေးငါဆက်ဆက်ပြီးတော့ဒါလေးကိုမပြတ်အောင်ငါခံစားကျင်တယ်လို့အဲ့ဒါလေးထိန်းထားလို့ရသလားတဲ့မရဘူးတဲ့ခံစားတတ်တဲ့သဘောလေးကသူကသူခံစားပြီးပြက်ခံစားတာလေးကလည်းခံစားပြီးပြက်ဩမကောင်းတာကြီးခံစားတော့လဲဒါကြီးငါမခံစားကျင်ပါဘူးလို့ပြောမရဘူးပြန်လာပြန်တာပဲတဲ့ အဲ့တော့မကောင်းတာခံစားတာကြီးကလည်းသူကသူပေါ်တယ်ပေါ်ပြီးဘာလုပ်တာလဲပြက်တာပဲကောင်းတာလေးကလည်းခံစားပြက်တာပဲအလယ်လက်ကလည်းခံစားပြက်အဲ့ဒီတော့အဲ့ဒီဝေဒနာဟာဩငါ့ကိုမဟုတ်ဘူးငါ့ဥစ္စာမဟုတ်ဘူးငါမပိုင်မို့လို့မင်းတို့အနတ္တလက္ခဏာညာနဲ့ဝေဒနာရဲ့အပေါ်မှာအဲ့လိုရှိရမယ်အဲ့ဒီကနေမှမင်းတို့ရဲ့စိတ်လေးကိုကျဉ်းအောင်တဲ့ဝိညာဉ်ဆိုတဲ့စိတ်လေးကမြဲလို့လားတဲ့အခုအိမ်ကြောင်းတွေးလိုက်ပြန်ပြီအခုတောင်ရောက်လိုက်အခုမြောက်ရောက်လိုက်အခုအတိတ်ရောက်လိုက်အခုနာဂတ်ရောက်လိုက် အခုဝမ်းသာလိုက်အခုဝမ်းနေလိုက်ကဲဖြစ်နေတဲ့အဲ့ဒီစိတ်ကမြဲသလားပိုင်သလားအစိုးရသလားဟာအစိုးမရပါဘူးဗျာတဲ့အဲ့ဒီစိတ်ကလည်းသူ့ဟာနဲ့သူကိုတောင်ပြေးမြောက်ပြေးပြေးနေတဲ့စိတ်တပြည့်တော်တို့မပိုင်ပါဘူးဆိုတော့အဲ့ဒီဝိညာဉ်ဆိုတဲ့အပေါ်မှာလည်းငါမပိုင်ဘူးဆိုတာမင်းတို့မြင်အောင်ကြည့်ပါတဲ့နော်အဲ့ဒီကနေမှအခုမှတ်သားတတ်တဲ့သင်ညာခေါင်းလို့မှတ်တယ်သင်လူလို့မှတ်တယ်ခွေးလို့မှတ်တယ်မှတ်သားတတ်တဲ့သင်ညာတရားရောမြဲသလားတဲ့ ငယ်ငယ်တုန်းကကိုစာတွေကြက်ထားတာမှတ်ထားတယ်အခုပြန်ဆိုကြည့်မေ့ကုန်ပြီအဲ့ဒါတင်ညာတရားတွေကမမြဲတာအဲ့တော့တင်ညာတရားကလည်းအမှတ်သားတတ်တဲ့တင်ညာဆိုတာလည်းအမြဲမရှိဘူးတဲ့အဲ့ဒီတင်ညာတရားဟာလည်းပဲအစိုးမရဘူးအဲ့ဒါကြောင့်တင်ညာသည်အနတ္တပြုပြင်စီရင်တတ်တဲ့နော်လောဘတွေမောဟဒေါသတွေမောဟတွေဆိုတဲ့စေတသိက်တွေသင်္ခါရတရားတွေကလည်းမြဲသလားကြိုက်တာမြင်လောဘမကြိုက်တာမြင်ဒေါသ ဖြစ်နေရတဲ့အဲ့ဒီစိတ်တွေကလည်းမမြဲဘူးအဲ့ဒီသင်္ခါရတရားတွေကလည်းမမြဲဘူးဆိုတော့ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့အပေါ်မှာငါကောမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်လို့အနတ္တလက္ခဏာညာနဲ့အရင်ဆုံးမြင်အောင်ကြည့်လိုက်ပါပင်စဝဲကိငါဥကိုအနတ္တလက္ခဏာတော့မှမြတ်စွာဘုရားကရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့အဲ့ဒီ၅ပါးဟာ အစိုးမရပါလားမပိုင်ပါလားဆိုတော့အနတ္တဉာဏ်ကိုအရင်ဆုံးမြင်အောင်ကြည့်လို့ခိုင်းလိုက်အဲ့တော့ဦးဇင်းတို့တရားတော်မှာခုဉာဏ်နဲ့မြင်အောင်ကြည့်တော့ဒီယုတ်ကြီးကလည်းကိုမပိုင်ဘူးခံစားတတ်တဲ့ဝေဒနာလည်းမပိုင်ဘူးမှတ်သားတတ်တဲ့သင်ညာလည်းမပိုင်ဘူးလောဘဒေါသမောဟဖြစ်ပေါ်နေတဲ့သင်္ခါရတရားလည်းငါမပိုင်ဘူးသိတတ်တဲ့ဝိညာဉ်လည်းငါမပိုင်ဘူးငါမပိုင်လို့အဲ့ဒါကိုအနတ္တလို့ဘုရားပြောတာအဲ့တော့ကိုကိုကိုအော် ဒီခန္ဓာ၅ပါးအစုအဝေးကြီးဖြစ်တဲ့ဒီယုတ်တရားနံတရားတွေဟာငါကောမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားလို့ဒါညာနဲ့မြင်အောင်ကြည့်ရမယ်တဲ့အဲ့လိုကြည့်ပြီးတဲ့အခါကျတော့မြတ်စွာဘုရားဒုတိယဆင့်ဗာတက်ဟောလဲဆိုတော့အဲ့ဒီယုတ်တရားရဲ့အပေါ်မှာလက္ခဏာ၃ပါးနဲ့ပြန်ပြီးတော့သုံးတာအောင်တဲ့အဲ့ဒီယုတ်သဘောတွေအပေါ်မှာကြည့်လိုက်တဲ့အခါကျတော့တဲ့အဲ့တင်းတာလေးတွေတောက်တာလေးတွေကမြဲသလားတဲ့ တင်းနာကြီးဆိုတင်းနာကြီးဒီတိုင်းမြဲနေလို့ရှိရင်ဘယ်ဖြစ်မလဲဒီခန္ဓာပူဓာကြီးပူဓာကြီးမြဲနေဒီခန္ဓာကြီးပေါက်ကွယ်မီးလောင်ကုန်မှာပေါ့အဲ့တော့ပူဓာနေအဲ့ဒါပြောင်းနေထုံဓာနေကျင်နာပြောင်းနေအမျိုးမျိုးဖောက်ပြန်နေရတယ်အမျိုးမျိုးပြောင်းလဲနေရတယ်အဲ့ဒီရုပ်သဘောတွေဟာမမြဲလို့အဲ့ဒါကိုမြတ်စွာဘုရားကအဲ့ဒါကိုမြတ်စွာဘုရားကချက်သားအဲ့ဒါအနိစ္စတဲ့မင်းတို့ကိုပြနေတာကအနိစ္စပြနေတာတဲ့မင်းတို့ကအဲ့ဒီအနိစ္စလို့မမြင်မနဲ့မင်းတို့ကနှိစ္စလို့မြင်နေတာဒီခန္ဓာကြီးကကိုယ့်ကိုပြနေတာက ဘာပြနေတာတော့အနိစ္စလက္ခဏာကိုပြတာခန္ဓာကြီးကပြနေတာကမမြဲတာကိုပြနေတာဘာယတန်းနဲ့ကိုကအဲ့ဒါကိုမြဲတယ်လို့ကိုကသွားထင်တာတဲ့ခန္ဓာကြီးကဟိုကတော့တင်တာတဲ့တစ်မျိုးပူတာတစ်မျိုးအေးတာတစ်မျိုးတောက်တာတစ်မျိုးအမျိုးမျိုးပြောင်းပြောင်းပြောင်းပြောင်းနေတဲ့အနိစ္စကိုပြနေတယ်အဲ့ဒီအနိစ္စကိုပြနေလို့အနိစ္စလက္ခဏာကိုယရာပညာယပတ္တိဉာဏ်နဲ့မြင်အောင်ကြည့်တယ် ခန္ဓာကိုယ်ရဲ့ပြောင်းပြောင်းပြောင်းပြောင်းနေတဲ့အနိစ္စသဘောကိုမြင်အောင်ကြည့်တယ်အဲ့ဒီအနိစ္စသဘောကိုကြည်ရင်ကြည်ရင်ကြည်ရင်နဲ့ကြတော့မှအော်အမျက်မပြတ်တလဲသာဖောက်ပြန်နေရတဲ့သင်္ခါရတရားတွေဒုက္ခပါလားလို့ဟောဒုက္ခလက္ခဏာမြင်အောင်ကြည့်အနိစ္စလက္ခဏာမြင်အောင်ကြည့်ခိုင်းတယ်ဆင်းရဲတဲ့ဒုက္ခလက္ခဏာကိုမြင်အောင်ကြည့်ခိုင်းတယ်နောက်ပြီးတော့အစိုးမရတဲ့အနတ္တလက္ခဏာတဲ့ဟောအစိုးမရတဲ့အနတ္တလက္ခဏာငါကောမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဒီယုတ်ဓမ္မနန္ဓမ္မတွေဟာ သူ့သဘောသူဖောက်ပြန်ပြောင်းလဲတဲ့သဘောတက်တက်ပဲရှိတယ်အဲ့ဒီမှာငါမပိုင်ဘူးလို့အနတ္တလက္ခဏာညာနဲ့ယုတ်ဓမ္မနန္ဒမအပေါ်မှာပြန်ပြီးတော့ဖြည့်ရှင်းလိုက်ဖြည့်ရှင်းလိုက်တဲ့အခါကျတော့အနိစ္စလို့မြင်တာသည် အမှန်နိစ္စလို့မြင်တာသည်အမှန်ဒုက္ခလို့မြင်တာသည်အမှန်ဒုက္ခလို့မြင်တာသည်အမှန်အတ္တလို့မြင်တာသည်အမှားအနတ္တလို့မြင်တာသည်အမှန်ဆိုတဲ့အဲ့ဒီအမှန်တရား၃ခုရုပ်ပေါ်မှာရလာမယ်ဝေဒနာပေါ်မှာလည်း အနိစ္စဒုက္ခအနတ္တတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးတပါးတပါးရဲ့အပေါ်မှာ အနိစ္စလက္ခဏာညာဒုက္ခလက္ခဏာညာအနတ္တလက္ခဏာညာဆိုပြီးတော့အဲ့ဒီ၃မျိုးစီ၃မျိုးစီနဲ့ခန္ဓာ၅ပါးရဲ့အပေါ်မှာချက်သားရှုစမ်းခန္ဓာ၅ပါးရဲ့အပေါ်မှာလက္ခဏာကြီး၃ပါးတင်ပေးလိုက်တာအမှားတွေမြင်နေတာကိုအမှန်မြင်သွားအောင်လို့ ထပ်ပြီးတော့ဒါသောတာပန်ဖြစ်ပြီးမှပြန်ဟောတာနော်သောတာပန်ဖြစ်ပြီးတော့အခါကျမှထပ်ပြီးတော့ဒီယုတ်ဓမ္မနာမ်ဓမ္မတွေအပေါ်မှာပဲထပ်ပြန်သုံးသပ်ခိုင်းတာသုံးသပ်ခိုင်းလိုက်တဲ့အခါကျတော့အခုဒီယုတ်နာနှစ်ပါးပေါ်ကနေပြီးတော့ဩယုတ်တရားနံတရားတွေဟာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာနဲ့ဆင်ញင်သုံးသပ်လိုက်တဲ့အခါကျတော့အဲ့ဒီမှာတွေဘာပြုတ်သွားလဲဆိုတော့တဏှာရယ်မာနရယ်ဒိဋ္ဌိရယ်ပြုတ်သွားတယ်ပထမရှုခိုင်းလိုက်တာကအနတ္တလက္ခဏာညာကိုပေါ်အောင်ကြည့်ခိုင်းလိုက်တယ် ခန္ဓာ၅ပါးသည်အနတ္တဖြစ်တဲ့အကြောင်းအဲ့ဒီအနတ္တဖြစ်တဲ့ခန္ဓာကိုယ်ကြီးပေါ်မှာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တဆိုတဲ့လက္ခဏာကြီးသုံးပါးပြန်ပြီးတော့ဒုတိယပြန်တင်ရှုခိုင်းတယ်အဲ့ဒီတင်ရှုခိုင်းပြီးတဲ့အခါကျမှအခုနောက်ဆုံးကြတော့မှမြတ်စွာဘုရားအဲ့ဒီပေါ်မှာငါကောငါဟာငါဥစ္စာဆိုတဲ့တဏမာနဒိဋ္ဌိပြုတ်အောင်ဖြုတ်ခိုင်းလိုက်တာအဲ့ဒီရုပ်တရားရဲ့အပေါ်မှာတဲ့ငါကိုယ်လိုစွဲနေတဲ့တဏဟာတကယ်ရောငါကိုဟုတ်ရလားတဲ့နော် တဏှာအပြင်ဒိဋ္ဌိအပြင်ကတ်နေတာတွေကိုညာနဲ့သုံးသပ်ကြည့်တော့ငါကိုငါကိုဆိုပြီးတော့စွဲနေတဲ့ဒီခန္ဓာကိုယ်ကြီးကဘယ်ဟာမြငါပိုင်တာရှိလို့လဲဆံမင်ကနေခြေပြားဒီဘာတစ်ခုမှပိုင်နဲ့မပိုင်ဘူးဘာတစ်ခုမှလည်းအမိန်ပေးလို့မရတာကြီးကိုအဲ့ဒါကိုသွားပြီးတော့ငါကိုလို့အယူလွဲနေအဲ့ဒါဒိဋ္ဌိအဲ့ဒီဒိဋ္ဌိကိုပြုတ်အောင်ဖြုတ်တဲ့ဒီခန္ဓာကိုယ်ကြီးဝါမှာမလဲငါကိုငါဟာငါဥစ္စာသေဃာဏ္ဍီဒီလောက်နှိမ့်ဆက်တာတော့မှ သေရညောင်ဆောင်ပေါ်အမလေးကဲပါအောင်ကဲပါအောင်ငါနာလာပြီငါကြိုက်လာပြီဆိုအဒိဋ္ဌိတဲ့ဒါလောက်သေးအောင်နှိမ့်ဆက်နေတာတောင်မှဒီခန္ဓာကြီးကနှိမ့်ဆက်တာ တခြားနှိမ့်ဆက်တာမဟုတ်ဘူးသေမင်းဆိုတဲ့ဒီခန္ဓာကြီးကကိုယ့်ကိုတသက်လုံးလဲကျွေးလိုက်ရတာတသက်လုံးလဲမွေးလိုက်ရတာတနေ့တနေ့ရေချိုးပေးရစားပေးရအိပ်ပေးရပြုပြင်ပေးရသုတ်သင်ပေးရဖိပေးရလိမ့်ပေးရ ဒီလောက်ပြုပြင်ဖီလိန်တုတ်တင်ပေးနေရပါတယ်ဆိုတော့ဒီခန္ဓာကြီးဟာ အခုနေ့စဉ်နေ့တိုင်းလဲနှိမ့်ဆက်လို့လို့ဆေးကန်းသွားပြန်ပြီ။တော်နေဘာယောဂဖြစ်လို့ဆိုပြီးတော့နှိမ့်ဆက်ခန်းနေရလို့တခါတည်းဆဲကုနေရပြန်ပြီတော်နေနှိမ့်ပေးကြပါဦးခဲ့တော်နေဆဲလိမ့်ပေးကြပါဦးခဲ့အမျိုးမျိုးအမျိုးမျိုးနှိမ့်ဆက်နေတဲ့ခန္ဓာကြီးကိုဒုက္ခလို့မမြင်မဲနဲ့အဲ့ဒါကြီးအပေါ်မှာငါကိုယ်လို့သွားဆွဲတာအဲ့ဒါဒီအယူလွဲတာ အဲ့ဒီဒိဋ္ဌိကိုလည်းဖြုတ်ရမယ်ဆိုပြီးတော့နော်အဲ့ဒီတဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့အဲ့ဒီတရားတွေဟာဥစ္စံတို့ဖြုတ်ရမယ်တရားသောသောရှင်ကိုနေညာတို့ကျတော့ဒိဋ္ဌိဖြုတ်သွားခဲ့ပြီသူကပထမသောတာပတိမမှာဒိဋ္ဌိဖြုတ်ပြီးနောက်ဟာတွေဖြုတ်ရမယ့်ဟာတွေသူကဆင့်တဆင့်မေးတဆင့်သူတို့ကဖြုတ်သွားမှာနော်ဒိဋ္ဌိနဲ့ဝိသိကိစ္စပထမသောတာပတိမကိုဖြုတ်တယ်နောက်ကျတော့ကာမရာဂပယ်တဲ့ဟာတွေကိုအနာဂါမိမမှာပယ်မယ် နော်ဒေါသတွေပယ်မယ်ကိလေသာအာယုံကာမဂုဏ်နဲ့ဒေါသတွေအနာဂါမိမတ်ကြိုင်အပိပယ်မယ်သကရာဂါမိမတ်မှာအနှဲငယ်ပဲပယ်သေးတာသကရာဂါမိမတ်မှာအနှဲငယ်ပဲပယ်သေးတော့အနာဂါမိမတ်ကြောင့်အကုန်ပယ်ပြီဟိုဘက်ကျတော့ကာမရာဂအကုန်ပယ်ပြီဘဝရာဂရူပရာဂအကုန်ပယ်ပြီယဟနာဖြစ်တော့သူကသူ့တဆင်ချင်းတဆင်ချင်းပယ်သွားတာအဲ့တော့ဦးဇင်းတို့တရားတော်မတွေဦးဇင်းတို့တွေကြတော့ဒီဒိဋ္ဌိမပယ်ရသေးတော့ဒါအမှန်မြင်အောင်လုပ်ပြီးတော့ အော်ဒီဒိဋ္ဌိဟာငါ့ကိုငါဟာလို့စွဲနေပေမဲ့ဒီခန္ဓာကိုယ်ကြီးကငါတို့ကိုအမြဲတမ်းနှိပ်စက်နေမှာအမြဲတမ်းနှိပ်စက်နေတဲ့ခန္ဓာကြီးကိုငါဘာလို့ငါကိုယ်လို့စွဲတော့မှာလဲလို့အမှန်မြင်အောင်ရှုလိုက်ရင်ဒိဋ္ဌိအဲ့ဒီဒိဋ္ဌိပြုတ်ပြီးတော့အဲ့ဒီဟာကိုဒုက္ခကိုအမှန်မြင်တော့အဲ့ဒီဘောမှာတွေ့တာတဲ့သမှုရိယတဏမကန့်ညီတော့ငါကိုငါဟာဆိုပြီးတော့ငါအရွယ်ရှိတယ်ငါ ပညာရှိတယ်ငါဥစ္စာရှိတယ်ဆိုပြီးတက်နေတဲ့မန်းနေအကုန်ပယ်သွားတော့မယ်နော်အဲ့ဒါကြောင့်မို့အဲ့ဒီတဏမာနဒိဋ္ဌိဆိုတဲ့ပပိစာတရားဥစဉ်တော်တရားတော်မတွေတန်တရာကြီးကိုရှေအောင်လောက်တာဘယ်တရားလဲဆိုအဲ့ပပိစာတရားအဲ့ဒီပပိစာဆိုတာကတဏရဲ့မာနရဲ့ဒိဋ္ဌိအဲ့ဒီသုံးခုကြောင့်ဥစဉ်တော်တဘွားပြီးတဘွားပြေးလွှားနေရလို့တဏမာနဒိဋ္ဌိကိုပပိစာတရား တန်တရာချက်ထွင်တတ်တဲ့တရားလို့ပြောတာအဲ့တော့မြတ်စွာဘုရားကပင်စားဝဲကြီး၅ဦးကိုချက်သားတော်တဲ့ပထမအနတ္တလက္ခဏာကိုညာမြင်အောင်ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့အပေါ်မှာသုံးသပ်ခိုင်းလိုက်တယ်ဒီယုံကြည်ရလဲကိုမပိုင်ဘူးအစိုးမရဘူးဝေဒနာလည်းမပိုင်ဘူးအစိုးမရဘူးအဲ့ဒီရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်တွေဟာမပိုင်အစိုးမရတာရဲ့အပေါ်မှာတခါနောက်ထပ်အနိစ္စလက္ခဏာညာဒုက္ခလက္ခဏာညာအနတ္တလက္ခဏာညာဆိုတဲ့ညာသုံးပါးနဲ့ထပ်တင်ပြီးတော့ရှုခိုင်းတယ် မမြဲတာကိုခန္ဓာကိုယ်ထဲမှာစိုက်ကြည့်မမြဲတဲ့ဖောက်ပြန်နေတဲ့ပြောင်းလဲနေတဲ့တရိပ်ရိပ်တရွရွတမွားမွားနဲ့နော်အကုန်လုံးဖောက်ပြန်ပြောင်းလဲနေတဲ့ရုပ်သဘောတွေအဲ့ဒီရုပ်တွေပြောင်းတိုင်းပြောင်းတိုင်းမှာပြောင်းနေရတဲ့နာမ်တွေအဲ့ဒီရုပ်ဓမ္မနာမ်ဓမ္မတွေဟာသူ့သဘောသူဖောက်ပြန်နေတဲ့ပြောင်းလဲနေတဲ့အနိစ္စရဲ့လက္ခဏာအဲ့ဒါတွေကိုရှုပါများရှုပါများလာတော့မြင်လာမဲ့ဒုက္ခရဲ့လက္ခဏာနောက်တော့အစိုးမရတဲ့အနတ္တလက္ခဏာကြီးပါလားလို့ပိုင်းခြားသိသဘာဝကိုသိသွားတယ် အဲ့ဒီအနိစ္စဒုက္ခအနတ္တလက္ခဏာညာမြင်အောင်ကြည့်ပြီးတော့မှအဲ့ဒီပေါ်မှာဒိဋ္ဌိဖြုတ်ရမယ်တဏှာကိုပယ်နိုင်အောင်လုပ်ရမယ်မာနကိုပယ်နိုင်အောင်လုပ်ရမယ်တဏှာကတော့ယဟန္တာဖြစ်မှာအပြီးပယ်မှာနော်တဏှာတို့ဟွာတွေကအခုမာနတို့ကသူ့ဟာသူနောက်ဆင့်နေမှာပယ်မှာဒါပေမဲ့အကျမ်းသားတွေကိုစပြီးတော့တဖြည်းဖြည်းချင်းပယ်အောင်လုပ်ယူရမယ်အဲ့ဒီလိုတဲ့ယုတ်ဓမ္မနန္ဒမတွေရဲ့အပေါ်မှာဥစဉ်တို့ဒကာဒကမတွေကအခုအနိစ္စလက္ခဏာညာဒုက္ခလက္ခဏာညာအနတ္တလက္ခဏာညာဆိုတဲ့ အဲ့ဒီညာနေနဲ့ဆင်ញင်သုံးတတ်ပြီးတော့ပွားများနေရင်နေရင်လည်းပဲဘာဖြစ်လာမလဲနိဗ္ဗိန္ဒညာဟောအနတ္တလက္ခဏာတော့မှနိဗ္ဗိန္ဒညာကိုတမ်းပြညင်းငွေသွားမှာတဲ့ဒီခန္ဓာကိုယ်ကြီးအပေါ်မှာကြောက်သွားမှာတဲ့မလိုချင်တော့အောင်ဖြစ်သွားမှာတဲ့ငါကောငါဟာငါဥစ္စာဆိုပြီးသိမ့်ပိုက်ပြီးတော့လာခဲ့ရတဲ့ဒီခန္ဓာကိုယ်ကြီးကအခုတော့ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ခန္ဓာကိုယ်ကြီးကဟောအမုံနဲ့အမွှားတွေကြနေရတယ်မြင်လာတတ်တယ် အာတုဘအယိုးကြီးတွေကြပြီးတော့ပုတ်ပွားပြီးယွန်စရာကြီးတွေလည်းမြင်လာတတ်တယ်အယိုးစုကြီးတွေလည်းမြင်လာတတ်တယ်ဆိုတော့အမောင်တွေကြလာမလားအယောသူတွေကြမလားအာတုဘတွေကြလာမလားဆိုတာကတော့ဒကာဒကမတွေကိုပါရမီအလျောက်တွေ့ကြမှာတယောက်နဲ့တယောက်တွေ့တာချင်းလဲတူချင်းမတူမှာအဲ့ဒီလိုမြင်လာတဲ့အခါကျတော့မှမြတ်စွာဘုရားကနိဗ္ဗိန္ဒညာတဲ့အဲ့ဒီညီးငွယ်သွားပြီကြောက်သွားပြီတဲ့ဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့ဘူး အမှန်ကိုမြင်အမှန်ကိုသိပြီးတဲ့အခါကျတော့မှအဲ့ဒီမှာဉာဏ်စင်တွေတစင်ပြီးတစင်တက်တက်တက်တက်ပြီးတော့အဲ့ဒီမှာတင်ပင်သဝကိငါးဦးကတော့နော်အရိယာမဲ့ဆိုင်တဲ့ဒီဆိုင်တဲ့အရိယာသည်ယဟန္တာဝါဇောလာပြီကျော်9ရက်နေ့အလုံးအနတ္တလက္ခဏာတုတ်ဒေသနာဒါကြောင့်မို့အနတ္တသာသနာ အဲ့ဒီအနတ္တလက္ခဏာသုတ်ဒေသနာတော်မြတ်ကြီးကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောပြီးတဲ့အချိန်မှာပင်စဝကိ၅ဦးယဟန္တာကြီးတွေဖြစ်ပါပြီတဲ့ဒါကြောင့်မို့ဦးဇင်းတို့တရားတော်မှာအပေါင်းတော်ကောင်းတို့တွေကိုဒီနေ့ဝါဆိုကာနာနီအချိန်ကာလသမယမှာဓမ္မစကြာဒေသနာတော်မြတ်နဲ့အနတ္တလက္ခဏာသုတ်ဒေသနာကိုတွဲပြီးတော့ဦးဇင်းဒီနေ့ဟောပေးခဲ့ပါတယ်အကျဉ်းချုပ်ပြီးတော့ပြန်ပြောပေးပါမယ် မတရားဖို့တရားကိုလိုချင်ကြတဲ့ပုဂ္ဂိုလ်များတန္တရာဝဆေယကိုဒုက္ခကိုလွတ်မြောက်ချင်ကြတဲ့ပုဂ္ဂိုလ်များသည်ကာမဒုက္ခံလိကာနုယောဂအတ္တကိလမထာနုယောဂဆိုတဲ့အစွန်းနှစ်ဖက်ကိုရှောင်ရမယ်အဲ့ဒီအစွန်းနှစ်ဖက်ကိုရှောင်ပြီးတော့မဇ္ဈိမပရိပဒါလို့ခေါ်တဲ့မဂ္ဂင်၈ပါးအကျင့်မြတ်တရားကြီးနဲ့ကျင့်ရမယ်အဲ့ဒီမဂ္ဂင်၈ပါးအကျင့်ကိုကျင့်ရဲနဲ့ ဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိအောင်လုပ်ရမယ်အဲ့ဒီဒုက္ခသစ္စာကိုသစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်သုံးပါအဲ့ဒီဒုက္ခသစ္စာကိုပိုင်းခြားသိတဲ့အခါကျမှ သမုဒိယကိုဘဲမယ်သမုဒိယမှာလည်းသစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်အဲ့ဒီကနေမှမက္ခသစ္စာဆိုတဲ့ပွားများတဲ့မက္ခသစ္စာမှာလည်းသစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်အဲ့ဒီကနေမှဏိဒောဓနိဗ္ဗာန်ဆိုတာလည်းသစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်ဆိုတဲ့ အဲ့ဒီမှာအချင်းရာဆန္ဒမျိုးနဲ့ပိုင်းခြားပြီးတော့သိအောင်လုပ်ရမယ်အဲ့လိုလုပ်နိုင်မှသာလျင်ဥစဉ်တို့ဒကာတော်မတွေဒုက္ခသစ္စာကိုသစ္စာလို့လည်းသိတယ်ပိုင်းခြားသိရမယ်တရားလို့လည်းသိတယ်ပိုင်းခြားပြီးတော့သိသွားမယ်အဲ့ဒီကြမှာတမှုရိယကိုပယ်တော့မှဥစဉ်တို့လိုချင်တဲ့နိဗ္ဗာန်ရမှာပါအဲ့တော့ဓမ္မစကြာဒေသနာမှာအရင်ခံရင် အစွန်နှစ်ပါးကိုပယ်ဖို့မဂ္ဂင်7ပါးအကျင့်ကိုကျင့်ဖို့သစ္စာကိုနော်သစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်နေနဲ့ပိုင်းခြားသိပြီးတော့ခန္ဓာ၅ပါးသည်ဒုက္ခသစ္စာပဲလို့အမှန်မြင်တဲ့အပေါ်မှာယုတ်ဓမ္မနန္ဓမတွေရဲ့အပေါ်မှာသစ္စာဆိုင်အောင်ရှုတဲ့ကျင့်စဉ်ဖြစ်ပါတယ်အဲ့ဒီကနေမှအနတ္တလက္ခဏာဉာဏ်ကြတော့မြတ်စွာဘုရားကယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့တရားတွေဟာ ဩငါကိုယ်ပိုင်မဟုတ်ဘူးလို့အနတ္တလက္ခဏာညာနဲ့အရင်ဆုံးထိုးပြလိုက်တယ်ပြီးတဲ့အခါကျမှအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတင်ရှုခိုင်းတယ်အဲ့ဒီအနိစ္စဒုက္ခအနတ္တအပေါ်မှာမှတဏမာနာဒိဋ္ဌိကို ပြုတ်အောင်ဖြုတ်ခိုင်းတယ်အဲ့ဒီတဏမာနာဒိဋ္ဌိကို ရှုပွားရင်းနဲ့တဏမာနာဒိဋ္ဌိပြုတ်သွားပြီဆိုတဲ့အခါကျမှဥစဉ်တော့ဒကာဒကမတွေအဲ့ဒီမှာ နိဗ္ဗိန္ဒဉာဏ်ဆိုပြီးတော့ဉာဏ်တင်တယ်တက်ပြီးတော့ခန္ဓာကိုယ်ကြီးကိုဖြစ်ပြတ်တယ်လဲမြင်ပြီးဖြစ်ပြတ်တယ်လဲမုံပြီးဖြစ်ပြတ်တယ်လဲဆုံးလို့နော်အဲ့ဒီပင်စဝကေငါးဥတို့သည်ယဟန္တာ ဖြစ်ကြပါပြီဒါကြောင့်ဥစဉ်တို့တရားဓမ္မပေါင်းသူတော်ကောင်းတို့တွေဒီလည်းပဲမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့တဲ့ဓမ္မစကြာဒေသနာတော်မြတ်ကြီးနဲ့အနတ္တလက္ခဏာတို့ဒေသနာတော်ကိုနာယူကျင်ညိုကြပြီတကာလ မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြထိုထွေဝဲသိရသောအိုခြင်းကိယာနာခြင်းကိယာသေခြင်းကိယာစောရရခြင်းပူဆွဲရခြင်းငိုကြွေရခြင်းဆိုတဲ့မိသရဘာတို့ဤကိယာချုပ်ရာငိမ့်ရာသိမ့်ရာဖြစ်တဲ့အသင်္ခတဒနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်း သာဓုသာဓုသာဓုပါဖျား